ဒီလိုနာမည်ပေးခဲ့ပါတယ်တရားနာပိဋကကြီးသင်္ဘေဘက်ကလည်းဆိုတဲ့မိကုံလေးမိထားတယ်အဲ့ဒီတရားနာကြည့်တဲ့အခါတော့ငါဘယ်ဘက်ကလည်းဆိုတာကိုနာရင်းနာရင်းနဲ့အဖြေရှာကြည့်တော့ရမှာပေါ့မြတ်စွာဘုရားဟောတော်မူခဲ့တဲ့ခါတာတဲ့ပုဂ္ဂိုလ်စပြီးတော့ရွတ်ပါမယ်တပပပတ္တအကရဏံကုသလတ္တဥပသံဗရာသစိတ်တပရိယောဓပနံဣဒံဗုဒ္ဓနာသာသနံ သဗ္ဗပါပတ္တအကုသိုလ်မန္တမယကို အကရဏံမပြုမလုပ်ရခြင်း၎င်းကုသလတကုသိုလ်မန္တမယကိုဥပသမ္ပဒပြည့်စုံစေရခြင်း၎င်းသစိတ်တပရိယောဓာပနံမိမိစိတ်ကိုဖြူစင်စေရခြင်း၎င်းဧတံဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့၏သာသနာအဆုံးအမတော်ပေသည်ဒီတရားကိုတော့ဒီတရားနာပရိသတ်တွေ နာဘူးပြီးသားဖြစ်ခြင်းလည်းဖြစ်ပါလိမ့်မယ်မနာဘူးသေးတဲ့ပုဂ္ဂိုလ်တွေလည်းပါခြင်းပါကြပါလိမ့်မယ်ဒီတရားကခေါရမဘုရားရှင်လည်းဟောတော်မူခဲ့တယ်ကတ္တပမြတ်စွာဘုရားလည်းဟောတော်မူခဲ့တယ်ကောနာကုံကတ္တပဂေါရမဘုဒ္ဓဘူးအစရှိတဲ့ပွင့်ပြီးတဲ့ဘုရားရှင် နိုင်ဘုရားရှင်နိုင်ဒီတရားကိုတဲ့တပားမှလက်လွတ်မခံမင်းနဲ့ ဘုရားရှင်တိုင်းဘုရားရှင်တိုင်းဟောတော်မူခဲ့ကြပါတယ်ဆုံးမတော်မူခဲ့ကြပါတယ်ဘုရားရှင်ဒီပွင့်တော်မူခဲ့တာအင်မတန်ပဲများကြပါပြီခင်္ကာဝါလူတဲစုမကမရည်မတွက်နိုင်လောက်အောင်သောဘုရားရှင်ဒီပွင့်တော်မူခဲ့ကြအဲ့ဒီဘုရားရှင်ဒီဟာသူတို့ရဲ့တပည့်တွေတပည့်ယဟန်ဒီတပည့်ယဟန်မတွေတပည့်ဥပါဒကာတွေတပည့်ဥပါတိကာမတွေအဲ့ဒီတပည့်ပရိသတ်တွေကိုဆုံးမတော်မူတဲ့အခါမှာ အရေးကြီးတဲ့အချက်တွေကိုမြတ်စွာဘုရားတိုင်းမြတ်စွာဘုရားတိုင်းဆုံးမတော်မူကြပါတယ်အဲ့ဒီအချက်တွေကဘာတွေလဲဆိုတော့နံပါတ်1သဗ္ဗပါပတ္တအကရဏံသဗ္ဗပါပတ္တအကုသိုလ်မှန်သမျှကိုအကရဏံမပြုမလုပ်ရခြင်း၎င်းဘုရားရှင်တိုင်းဘုရားရှင်တိုင်းကအကုသိုလ်မှန်သမျှကိုမပြုမလုပ်ကြနဲ့တဲ့အဲ့ဒီလိုဆုံးမတော်မူခဲ့အဲ့ဒီနေရာမှာအကုသိုလ်ဆိုတာဘာလဲဆိုတော့ အကုသလတာဝိဇ္ဇဒုက္ခဝိပါကလက္ခဏာအကုသလအကုသိုလ်တွေဆိုတာကတာဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်ရှိခြင်းမကောင်းတဲ့အကျိုးကိုပေးခြင်းဆင်းရဲတဲ့အကျိုးကိုပေးခြင်းလက္ခဏာရှိကြကုန်၏အကုသိုလ်တွေဆိုတာကအပြစ်ရှိတယ်တဲ့နောက်ပြီးတော့အကျိုးပေးတဲ့အခါရောက်တော့လည်းပဲဒီဘဝမှာပဲအကျိုးပေးပေး နောက်ဘဝမှာပဲအကျိုးပေးပြီးအကျိုးပေးတဲ့အခါရောက်တော့လည်းပဲမကောင်းတဲ့အကျိုးတွေဆင်းရဲတဲ့အကျိုးတွေကိုပေးတတ်တဲ့သဘောတရားတွေကိုအကုသိုလ်လို့ခေါ်ပါတယ်တဲ့ဒီနေရာမှာနားလည်အောင်ဥပမာလေးနဲ့ပြောရမယ်ဆိုရင်အစာအစာတစ်ခုကိုယ်နဲ့မသိမြတ်ဘူးအရသာအပြင်လည်းအဲ့ဒီအစာအစာက မကောင်းဘူးအဲ့ဒီအစာအစာကိုစားလိုက်တဲ့အခါမှာစားစေအချိန်ခါလေးမှလည်းပဲသူက အရသာမကောင်းဘူးစားပြီးလို့အဲ့ဒီအစာအစာရဲ့အကျိုးရလဒ်တွေကိုခံစားရတဲ့အခါရောက်တော့လည်းပဲသူကမကြမ်းမာခြင်းမိမိကိုကြမ်းမာရေးချိုးတဲ့ဈေးခြင်းဆိုတဲ့ဒီလိုမကောင်းတဲ့အကျိုးတွေကိုရရှိအဲ့ဒီလိုပဲအာကုသိုလ်အမှုပြုမိပြီဆိုလို့ရှိရင်အဲ့ဒီအာကုသိုလ်အမှုပြုနေပြုတဲ့ပုဂ္ဂိုလ်ကိုပညာရှိသူတော်ကောင်းတွေရဲ့အမြင်မှာကဲ့ရဲ့စရာဖြစ်သွားတယ်တဲ့အဲ့ဒီအာကုသိုလ်အမှုအာကုသိုလ် အမှုတွေကိုပြုလုပ်နေမယ်အကုသို့အစကားတွေကိုပြောနေမယ်အကုသို့အတွေ့တွေကိုတွေ့နေမယ်အကုသို့အကြံတွေကိုကြံနေမယ်ဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာလောဘနဲ့ပြောနေတာလောဘနဲ့လုပ်နေတာဒေါသနဲ့ပြောနေတာဒေါသနဲ့လုပ်နေတာမောဟနဲ့ပြောနေတာမောဟနဲ့လုပ်နေတာကြံတွေးတော့လေလောဘဒေါသမောဟတွေနဲ့ကြံတွေးနေတာဖြစ်လို့မို့အဲ့ဒီပုဂ္ဂိုလ်ရဲ့ပြုလုပ်သမျှပြောဆိုသမျှကြံတွေးသမျှအရာတွေဟာ ပညာရှိသူတော်ကောင်းတွေရဲ့အမြင်မှာအပြစ်တင်စရာဖြစ်နေတယ်တဲ့ဒါကြောင့်အဲ့ဒီလို မကောင်းတဲ့ကာယကံမှုတွေမကောင်းတဲ့ဝစီကံမှုတွေမကောင်းတဲ့မနောကံမှုတွေအဲ့ဒီအမှုတွေဟာအပြစ်ရှိတယ်တဲ့ပြီးတော့မကောင်းတဲ့အကျိုးကိုလည်းပေးခြင်းလက္ခဏာရှိကြတယ်တဲ့ဒီမကောင်းတဲ့အကုသိုလ်အမှုတွေဆိုတာဘာတွေတော့ဆိုလို့ရှိရင် ဒီတရားနာပရိသတ်ဒီအခါကနာဘူးကြပါတယ်သိကြပါတယ်ဘာတွေလဲဆိုတော့မကောင်းတဲ့ကိုယ်နဲ့လုပ်ရတဲ့အမှုတွေက၃မျိုးရှိတယ်တဲ့အဲ့ဒီ၃မျိုးကဘာလဲဆိုတော့နံပါတ်1တဲ့သူများအသက်တတ်တာတဲ့သူများအသက်တတ်တာသူများအသက်တတ်ရုံနဲ့မကသူတစ်ပါးကိုညှင်းဆဲတာနှိပ်စက်တာဒါလည်းပဲပါပါလေအဲ့ဒီသူတစ်ပါးအသက်ကိုတတ်တာသူတစ်ပါးကိုညှင်းဆဲတာသူတစ်ပါးကိုနှိပ်စက်တာအဲ့ဒီဟာတွေဟာ မကောင်းတဲ့ကာယကံမှုတွေပဲတဲ့အဲ့ဒါတွေကိုမြတ်စွာဘုရားကမလုံနဲ့တဲ့ဒါတွေဟာအပြစ်ရှိတယ်တဲ့ပညာရှိသူတော်ကောင်းတွေမှာပညာရှိသူတော်ကောင်းတွေရဲ့အမြင်မှာသူတစ်ပါးအသက်ကိုတတ်တာဟာသူတစ်ပါးကိုနှိမ့်ဆက်တာသူတစ်ပါးကိုမြင်စေတာဒါတွေဟာပညာရှိသူတော်ကောင်းတွေရဲ့အမြင်မှာကိရဲ့စရာအပြစ်ရှိတယ်တဲ့နောက်ပြီးတော့တဲ့ဒီတတ်တာတွေဒီညင်စေတာတွေဒီနှိမ့်ဆက်တာတွေကအကျိုးပေးလို့ရှိရင်ဒီဘဝမှာပဲအကျိုးပေးပေး နောက်ဘဝမှာပဲအကျိုးပေးပြီးအကျိုးပေးပြီဆိုလို့ရှိရင်ကောင်းတဲ့အကျိုးပေးတယ်ဆိုတာမရှိဘူးတဲ့မကောင်းတဲ့အကျိုးကိုသာပေးတာပဲတဲ့ဒါကြောင့်တဲ့မြတ်စွာဘုရားကအဲ့ဒီလိုသူတစ်ပါးအသက်ကိုတတ်တာတွေသူတစ်ပါးကိုနှိမ့်ဆက်တာတွေသူတစ်ပါးကိုညှင်းဆဲတာတွေမြတ်စွာဘုရားကမလုံနဲ့လို့ဒီလိုမြတ်စွာဘုရားကတဗ္ဗပါပတ္တအကရဏမကောင်းမှုမှန်သမျှကိုမပြုလုပ်နဲ့ဆိုတဲ့စကားထဲမှာသူတစ်ပါးအသက်ကိုမတတ်နဲ့ သူတစ်ပါးကိုမညှင်းဆဲနဲ့သူတစ်ပါးကိုမနှိမ့်ဆက်နဲ့အဲ့ဒီစကားလည်းပါသွားတယ်ဒါပေမဲ့လို့တတ္တဝါတွေကသူတစ်ပါးအသက်လက်တတ်ချင်းညတယ်မကောင်းတာတွေလုပ်ချင်းညပါပသမိန်ရမဏိရမတိမနောတဲ့မနောတတ္တဝါတွေရဲ့စိတ်ဟာပါပသမိန်မကောင်းတဲ့နေရာမှာမကောင်းတဲ့လုပ်ငန်းမှာရမတိမှုလျော်တယ်တဲ့တတ္တဝါတွေရဲ့စိတ်တဘာဝမကောင်းတဲ့မကောင်းမှုမှာ ငွေ့လျော်တယ်ပျော်တယ်တဲ့မကောင်းတဲ့အလုပ်ဆိုရင်လုပ်ခြင်းနဲ့မကောင်းတဲ့စကားဆိုလို့ရှိရင်ပြောခြင်းနဲ့မကောင်းတဲ့စိတ်နေစိတ်ထားတွေဆိုလို့ရှိရင်ကြံတွေးနေခြင်းနဲ့စိတ်နေစိတ်ထားတွေထားတတ်ကြတယ်ဒါတတ္တဝါတွေရဲ့သဘာဝပဲတဲ့ဒီတော့မြတ်စွာဘုရားကတတ္တဝါတွေကိုအလိုလိုက်ပြီးတော့ကဲသင်တို့မကောင်းတဲ့ဟာတွေသူများအသက်တတ်ရှင်လဲတတ်ကြသူတစ်ပါးညှင်းဆဲခြင်းလဲညှင်းဆဲကြသူတစ်ပါးကိုနှိမ့်ဆက်ခြင်းလဲနှိမ့်ဆက်ကြစသဖြင့်ပေါ့လေ မကောင်းတာတွေလုပ်ခွင့်မြတ်စွာဘုရားပေးလိုက်ပါလားဘာလို့မပေးတာလဲလို့ဒီလိုလဲစဉ်းစားစရာရှိတာပေါ့လေအဲ့ဒီနေရာမှာမြတ်စွာဘုရားအဘယဆိုတဲ့မင်းသားကိုမြတ်စွာဘုရားအမေးရှိခဲ့တဲ့စကားဟာမှတ်သားစရာကောင်းပါလေဒီနေရာမှာဘယ်လိုလဲဆိုတော့အဘယမင်းသားကမြတ်စွာဘုရားထံမှောက်ရောက်လာတယ်ရောက်လာတဲ့အခါတော့မြတ်စွာဘုရားသူ့ရဲ့ မြတ်စွာဘုရားထံမှာရောက်လာတဲ့အခါမှာသူ့ရဲ့သားလေးလည်းသူ့ရဲ့ရင်ခွင်ထဲမှာရှိနေတယ်တဲ့အဲ့ဒီအခါမှာမြတ်စွာဘုရားကနေပြီးတော့အဘယမင်းသားကိုမိတယ်အဘယမင်းသားတဲ့သင်ရဲ့သားလေးရဲ့ဟိုပါဇက်ထဲမှာဒုက္ခနှောင်းဒုက္ခချောင်းဒုက္ချောင်းပဲဖြစ်ဖြစ်အိုးချမ်းပဲပဲဖြစ်ဖြစ်သင်ရဲ့သားလေးရဲ့ပါဇက်ထဲမှာဝင်သွားတယ်တဲ့အမှုမဲ့အမှတ်မဲ့သင်ကလည်းအမှုမဲ့အမှတ်မဲ့ထင်းတဲ့ပုဂ္ဂိုလ်တွေကလည်းအမှုမဲ့အမှတ်မဲ့ဖြစ်နေတော့ သင်ရဲ့သားလေးကနေပြီးတော့အဲ့ဒီခုနဒုတ်ချောင်းသို့မဟုတ်ဟိုးချမ်းဘက်ကိုသူကသူကပါဇက်ထဲကိုမြူလိုက်တယ်အဲ့ဒီလိုမြူလိုက်တဲ့အခါရောက်တော့ဒီလေချောင်းမှာလေပင်မှာပြစ်ဆုပ်ပြီးတော့နေတာပေါ့အဲ့ဒီဒုတ်ချောင်းကအထဲထဲလည်းမကြအပြင်းလည်းပြန်ဆွဲထုတ်လို့မရအိုချမ်းကွဲမြူမိတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီအိုချမ်းပဲလေးကဒီလေချောင်းထဲမှာပြစ်ဆုပ်နေအဲ့ဒီလိုပြစ်ဆုပ်နေတဲ့အနေအထားဖြစ်နေလို့ရှိရင်တဲ့အဘယမင်းသားသင်ဘယ်လို လုပ်မလဲတဲ့ အဲ့ဒီလိုမေးတဲ့အခါရောက်တော့မြတ်စွာဘုရားတပည့်တော်တပည့်တော်ရဲ့သားကိုတပည့်တော်သိချစ်တာသိတနာတာတဲ့ဒါကြောင့်တပည့်တော်ရဲ့သားလေးသေမသွားအောင်သေခြင်းဒုက္ခရင်မဆိုင်ရအောင်တပည့်တော်သားလေးရဲ့ပါဇက်ကိုတပည့်တော်ကဘယ်ဘက်လက်နဲ့ကင်ခါလိုက်မယ်မေးလေးကိုညာဘက်လက်နဲ့ပါဇက်ကိုဖြဲပြီးတော့အဲ့ဒီခုနလက်ကလေးကိုကွေးကောက်ပြီးတော့လက်ဟိုလက်ညှိုးဆိုရင်လက်လက်ညှိုးလေးပေါ့ကွေးကောက်ပြီးတော့အဲ့ဒီအားကောင်းမှ

ဒီလိုဆွဲထုတ်လိုက်လို့ရှိရင်တပိတော်သားဆင်းရဲတယ်တပိတော်သားငိုနေတာတပိတော်သားသိပါတယ်ဖေဟာတပိတော်သားလေးဆင်းရဲနေတာတပိတော်သိတယ်ဖေဟာတပိတော်သားလေးမချိမဆနဲ့လူလွန်ပြီးငိုပြီးတော့အတင်းအာရမပေါ်လေဆင်းရဲလွန်းလို့သူအော်ဟစ်ညီးတွားအောငုံနေပေမဲ့လည်းတပိတော်သူ့ရဲ့ဆင်းရဲကိုမငဲ့နိုင်ဘူးဖေဟာတဲ့သူဆင်းရဲတာကိုမငဲ့နိုင်ဘူးတပိတော်ဒီအိုးချမ်းကွဲကိုဆွဲမထုတ်ဘူးဆိုရင်ဒီဝါချမ်း လေးကိုဆွဲမထုတ်ဘူးဆိုလို့ရင်တပည့်တော်ရဲ့သားလေးကသေသွားနိုင်တယ်ဗျာတဲ့သေသွားနိုင်တယ်ဒါကြောင့်မို့အဲ့ဒီသေခြင်းဒုက္ခငါးရဲ့သားလေးတပည့်တော်ရဲ့သားလေးမရောက်ပါနဲ့မရောက်ပါစေနဲ့ဆိုတဲ့တပည့်တော်ရဲ့မေတ္တာစေတနာကရှိနေတာမို့တပည့်တော်ရဲ့သားလေးဘလောက်ပဲဒုက္ခရောက်ဒုက္ခရောက်ဆင်းရဲဆင်းရဲတပည့်တော်ကဆွဲထုတ်ရမှာပဲဗျာတဲ့အဲ့ဒီလိုသူကမြတ်စွာဘုရားကိုရှောက်ရှောက်တဲ့အဲ့ဒီဥပမာလိုပါပဲတဲ့မြတ်စွာဘုရားတွေက သူရဲ့တပိသားတွေယဟန်တွေရောယဟန်မတွေရောဒကာတွေရောဒကာဒကမတွေရောတတ္တဝါတွေရဲ့စိတ်ကမကောင်းတာကိုလှုပ်ခြင်းညတယ်မကောင်းတာတွေပြောခြင်းညတယ်မကောင်းတဲ့စိတ်လေးစိတ်ချတွေထားမိခြင်းညတယ်ဒါပေမဲ့လို့မြတ်စွာဘုရားကမကောင်းတဲ့အပြောတွေမပြောကြနဲ့မကောင်းတဲ့အလုပ်တွေမလုပ်ကြနဲ့မကောင်းတဲ့စိတ်လေးစိတ်ထားတွေမထားကြနဲ့မြတ်စွာဘုရားကတားတယ်တတ္တဝါတွေရဲ့အလိုကိုမလိုက်နိုင်ဘူး တတဝါတွေကတော့သူတို့ရဲ့အလိုဆန္ဒကမကောင်းတာတွေပြောတယ်မြတ်စွာဘုရားကခွင့်မပြုနိုင်ဘူးအလိုမလိုက်နိုင်ဘူးမလုံနဲ့ချက်သားတော့မလုံကြနဲ့မကောင်းတဲ့အလုပ်တွေမလုံကြနဲ့မကောင်းတဲ့အပြောတွေမပြောကြနဲ့မကောင်းတဲ့စိတ်နေစိတ်ထားတွေမထားရနဲ့မကောင်းတဲ့အကြံတွေမကြံကြနဲ့မြတ်စွာဘုရားကတားမြစ်တော်မူတယ်အဲ့ဒီလိုပဲတတ္တဝါတွေကအခုသူများအသက်ဆိုလို့ရှိရင်တတ်ချင်းရတယ်သူတစ်ပါးကိုနှိမ့်ဆက်ချင်းရတယ်အနိုင်ကျင့်ခြင်းရတယ်ဟောမြတ်စွာဘုရားက အဲ့ဒီလိုမလုံးနဲ့တဲ့တခါတတ္တဝါတွေကသူတို့ဘာဥစ္စာတွေကိုခိုးယူခြင်းညတယ်တိတ်တခိုးနဲ့ပဲဖြစ်ဖြစ်အတင်းအနိုင်ကျင့်လိုပဲဖြစ်ဖြစ်သူများပစ္စည်းဥစ္စာတွေဆိုရင်ခိုးယူခြင်းညအဲ့ဒီလိုခိုးယူခြင်းနဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်လည်းပဲမြတ်စွာဘုရားခိုးခိုးယူမှုကိုမပြုလုပ်နဲ့တဲ့ခိုးယူခိုးတဲ့အလုပ်ကိုမလုပ်နဲ့ဆိုပြီးမြတ်စွာဘုရားကတားတော်မူတဲ့ဒါလည်းပဲခုနခိုးယူမှုဆိုတဲ့အလုပ်ပါ ကာယကံခန္ဓာကိုယ်နဲ့ပြုလုပ်ရတဲ့မကောင်းတဲ့အလုပ်တစ်ခုဖြစ်တယ်တဲ့မကောင်းတဲ့အကုသိုလ်မှုဖြစ်တယ်အဲ့ဒီအကုသိုလ်မှုပြုလို့ရှိရင်ပညာရှိသူတော်ကောင်းတွေရဲ့အမြင်မှအပြစ်တင်စရာလည်းဖြစ်တယ်ကရဲ့ပွဲအပြစ်လည်းရှိနေတယ်နောက်ပြီးတော့အဲ့ဒီအခိုးမှုအကုသိုလ်ကံရဲ့အကျိုးကို ခံစားရလို့ရှိရင်ဒီဘဝမှာလည်းမကောင်းတဲ့အကျိုးတွေခံစားရမယ်နောက်နောက်ဘဝတွေရောက်လို့ရှိရင်လည်းမကောင်းတဲ့အကျိုးတွေကိုခံစားရမယ်ဒါကြောင့်အဲ့ဒီလိုခိုးတဲ့အလုပ်ကို အပြစ်လဲကရဲ့ဘွယ်အပြစ်လဲရှိတယ်မကောင်းတဲ့အကျိုးတွေကိုလည်းပေးတယ်အဲ့ဒီအချက်နှစ်ခုကြောင့်ခိုးတဲ့လုပ်ငန်းကိုမကောင်းတဲ့လုပ်ငန်းအကုသိုလ်လုပ်ငန်းလို့သတ်မှတ်ရပါတယ်တဲ့တတ်တာတွေညှင်းဆဲတာတွေနှိမ့်ဆက်တာတွေဒါတွေကလည်းအတူတူပါပဲနောက်တစ်ခါတဲ့ခန္ဓာကိုယ်နဲ့ပြုလုပ်တဲ့အခါမှာမကောင်းတဲ့အလုပ်တစ်ခုရှိပါသေးတယ်မြတ်စွာဘုရားမလုပ်သေးခြင်းတဲ့အလုပ်တစ်ခုအဲ့ဒါကဘာလဲဆိုတော့ ကိုမပိုင်မဆိုင်တဲ့ကာမကိစ္စတွေသူများသားသမီးတွေကိုမကျူးလွန်မဖောက်ပြမစော်ကားပါနဲ့တဲ့အဲ့ဒီလိုကျူးလွန်မယ်စော်ကားမယ်ဖောက်ပြမယ်ဆိုလို့ရှိရင်ပညာရှိသူတော်ကောင်းတွေရဲ့အမြင်မှာဒါကဲ့ရဲ့စရာအပြစ်တင်စရာဖြစ်ပါတယ်တဲ့ကဲ့ရဲ့စရာအပြစ်မကင်းပါဘူးတဲ့အဲ့ဒီအလုပ်ဟာနောက်ပြီးတော့အဲ့ဒီကာမဖောက်ပြမှုရဲ့အကျိုးတရားကိုခံစားရတဲ့အခါရောက်တော့ဒီဘဝမှာလည်းပဲမကောင်းတဲ့အကျိုးတွေခံစားရတယ် တမလွန်ဘဝရောက်သွားလို့ရှိရင်လည်းပဲမကောင်းတဲ့အကျိုးတွေကိုခံစားရတယ်။ကဲရဲ့ဘွယ်အပြစ်ကလည်းမကင်းဘူး။မကောင်းတဲ့အကျိုးတွေကလည်းဒီဘဝမှာရောနောက်ဘဝမှာရောခံစားနေရတယ်။အဲ့ဒီအကြောင်းနှစ်ချက်ကြောင့်အဲ့ဒီလိုကာမဖောက်ပြားမှုဆိုတဲ့လုပ်ငန်းကိုတဲ့မကောင်းတဲ့လုပ်ငန်းအကုသိုလ်လုပ်ငန်းလို့ဘုရားရှင်ကြီးကမိတ်ဆိုတော်မူကြပါတယ်။ဒါကြောင့်အဲ့ဒီလိုအကုသိုလ်လုပ်ငန်း ခန္ဓာကိုယ်နဲ့ပြုလုပ်ရတဲ့အကုသိုလ်လုပ်ငန်းကို၃မျိုးရှိတယ်အဲ့ဒီ၃မျိုးကသူများအသက်တတ်တာသူများဥစ္စာခိုးတာသူများသာသမီဖောက်ပြကျူးလွန်တာအဲ့ဒီ၃မျိုးကိုတဲ့ခန္ဓာကိုယ်နဲ့ပြုလုပ်ရတဲ့အဲ့ဒီ၃မျိုးကိုလည်းမြတ်စွာဘုရားကမပြုလုပ်ကြနဲ့တခါကမဟာနန်ဆိုတဲ့တာကီဝင်မင်းသားကမြတ်စွာဘုရားကိုသူကလျှောက်ထားတယ်ဘယ်လိုလျှောက်ထားတော့ဆိုတော့ မြတ်စွာဘုရားတဲ့မြတ်စွာဘုရားကတစ်ဖက်ဘုရားအခြားတစ်ဖက်ကတော့ယဟန်တန်ခါအလုံးကတစ်ဖက်ဘုရားတဲ့အဲ့ဒီလိုနှစ်ဖက်ရှိနေမယ်တဲ့အဲ့ဒီလိုနှစ်ဖက်ရှိနေတဲ့အခါမှာတပည့်တော်ကတဲ့မဟာနန်ဆိုတဲ့တာကီဝေအမျိုးသားကမြတ်စွာဘုရားကိုလျှောက်တပည့်တော်ကတဲ့ယဟန်တန်ဃာတွေဘလောက်ပဲများများအဲ့ဒီယဟန်တန်ဃာတွေရဲ့ဘက်ကိုတပည့်တော်မလိုက်ဘူးခရားတဲ့ ကိစ္စနှစ်ခုရှင်ပြိုင်ပြီးတော့အဲ့ဒီလိုအကြောင်းကိစ္စပေါ်လာပြီသူ့ဘက်ကိုယ့်ဘက်ပေါ်လာပြီဆိုလို့ရှိရင်တပည့်တော်ကတန်ဃာဘက်မလိုက်ဘူးခင်ဗျာမြတ်စွာဘုရားဘက်ပဲလိုက်မှာပဲအကယ်၍တဲ့မြတ်စွာဘုရားကတစ်ဖက်ယဟန်အမျိုးသားတွေကတစ်ဖက်ယဟန်အမျိုးသမီးတွေနဲ့ယဟန်အမျိုးသားနှစ်ဦးပေါင်းပေါ့အဲ့ဒီပုဂ္ဂိုလ်တွေကတစ်ဖက်ဟောအင်အားပုံများလာတာပေါ့ဘုရားကတော့တပါးတည်းပဲဟိုဘက်ကတော့ယဟန်အမျိုးသားတွေရောယဟန်အမျိုးသမီးတွေရောဘိက္ခုဘိက္ခုနီတွေပေါ့လေအဲ့ဒီအုပ်စုက တစုတဲ့အဲ့ဒီလိုအုပ်စုနှစ်စုပြိုင်လာပြီဆိုလို့ရှိရင်လည်းပဲဘုရားတပည့်တော်ကယဟန်မီနဲ့ယဟန်မတွေဘက်ကိုတပည့်တော်မလိုက်ဘူးဘုရားမြတ်စွာဘုရားဘက်ပဲတပည့်တော်လိုက်မယ်ဘုရားတဲ့နောက်တစ်မျိုး ထပ်ပြီးတော့လျှောက်ပြန်မြတ်စွာဘုရားကတပါးတည်းတစ်ဖက်တည်းပဲဘုရားတဲ့နောက်အခြားတစ်ဖက်ကယဟန်တန်ဃာတွေရောဘိက္ခုနီမတွေရောယဟန်အမျိုးသမီးလို့ခေါ်တဲ့ဘိက္ခုနီမတွေရောဥပါဒကာတွေရောတရားတွေပေါ့လေ ယရဏသုံးပါးကိုစိကတ္တဥပဒကဒဂါဒဂါရီရောဘုရားတဲ့အဲ့ဒီသုံးမျိုးကတအုပ်စုတဲ့ဘုရားကတော့တပါးတည်းပဲအဲ့ဒီလိုအများနဲ့တပါးဖြစ်နေတဲ့အခါမှာတပည့်တော်ကအများဖြစ်တဲ့ယဟန်နေယဟန်မတွေအမျိုးသားဒဂါရီဘက်ကိုတပည့်တော်မလိုက်ဘူးဘုရားတဲ့မြတ်စွာဘုရားဘက်ပဲတပည့်တော်လိုက်မယ်ဘုရားတပါးတည်းဖြစ်တဲ့မြတ်စွာဘုရားဘက်ပဲတပည့်တော်လိုက်မယ်တဲ့တခါမြတ်စွာဘုရားကတစ်ဖက် ဘိက္ခုတွေကတစ်ဖက်ဘိက္ခုနီတို့ခေါ်တဲ့ယဟန်အမျိုးသမီးတွေကတစ်ဖက်ဥပါဒကာတွေကတစ်ဖက်ဥပါတိကာတွေကအဲ့ဒီ၄မျိုးပေါင်းမှာပေါ့လေဘိက္ခုဘိက္ခုနီဥပါဒကဥပါတိကာအဲ့ဒီ၄မျိုးလုံးပေါင်းထားတဲ့အုပ်စုကြီးကတစ်ဖက်မြတ်စွာဘုရားကတစ်ဖက်အဲ့ဒီလိုနှစ်ဖက်ဖြစ်နေလို့ရှိရင်လည်းပဲတဲ့တပည့်တော်ကမြတ်စွာဘုရားဘက်ကပဲလိုက်မယ်ဗျာတဲ့ကြံတဲ့ဘက်ကိုတပည့်တော်မလိုက်ဘူးတဲ့နောက်ဆုံးတပည့်တော်ကိုငုံလျှောက်ရရင်တော့ဘုရားတဲ့မြတ်စွာဘုရားကတပါးတဲ့တစ်ဖက် ဘိက္ခုတွေရောဘိက္ခုနီတွေရောဥပါဒကာတွေရောဥပါတိကာတွေရောဟောလူလောကနတ်လောကတတ္တဝါအလုံးကတစ်ဖက်ဖျားတဲ့လူတွေရောနတ်တွေရောအကုန်လုံးပဲမြမာတွေရောအဲ့ဒီတတ္တဝါအလုံးကတစ်ဖက်ဖျားတဲ့မြတ်စွာဘုရားကတပါးတဲ့တစ်ဖက်အဲ့ဒီလိုနှစ်ဖက်ပြိုင်းလာလို့ရှိရင်လည်းပဲသတိတော်ကဖျားဘက်ကပဲယက်တည်တယ်ဖျားတဲ့အခြားအခြားပုဂ္ဂိုလ်တွေလောက လူတွေနတ်တွေမြမာတွေရှင်တွေယဟန်တွေဘက်ကဘယ်သူဘက်မှမလိုက်ဘူးဗျာမြတ်စွာဘုရားဘက်ပဲလိုက်မယ်မဟာနန်ကနေပြီးတော့မြတ်စွာဘုရားကိုရှောက်မြတ်စွာဘုရားတပည့်တော်ဟာအဲ့ဒီလောက်အထိမြတ်စွာဘုရားကိုကြီးညိုပါတယ်ဘုရားဆိုပြီးတော့သူ့ရဲ့ကြီးညိုမှုအတိုင်းအတာကိုမြတ်စွာဘုရားကိုသူကရှောက်ပြပါတယ်တဲ့အဲ့ဒီမဟာနန်ရှောက်ထားတဲ့မဟာနန်ရဲ့စိတ်ထားလို့မဟာနန်ရဲ့စကားလို့မဟာနန်စကားကိုမှတ်သားပြီးတော့မဟာနန်ရဲ့စိတ်ထားကိုအတူယူပြီးတော့အခုဗုဒ္ဓသာသနာဝင်ယဟန်ရှင်လူပုဂ္ဂိုလ်တွေဟာ ရာနဲ့ယဟန်တန်ခါနဲ့တစ်ဖက်စီဖြစ်လာပြီဆိုလို့ရှိရင်ဘုရားပဲလိုက်ရမယ်တဲ့မဟာနန်လို့စိတ်ထားနိုင်တယ်ဆိုရင်တက္ကပရာနဲ့ဘိက္ခုဘိက္ခုနီနဲ့တစ်ဖက်ဖြစ်လာပြီဆိုလို့ရှိရင်ဘယ်ဘက်လိုက်ရမှာတော့ဘုရားပဲတက္ကဘုရားနဲ့ဘယ်သူနဲ့ဖက်အောင်မှာတော့ဘုရားရဲ့ဘိက္ခုရဲ့ဘိက္ခုနီရဲ့နောက်ပြီးတော့ဥပတကာတွေတဲ့တကာတွေပေါ့လေအဲ့ဒီသုံးမျိုးကတအုပ်စုတဲ့ဘုရားကတစ်ဖက် ဘယ်ဘက်ကိုလိုက်မှလိုက်ရမှာတော့နောက်တစ်မျိုးကဖယားကတစ်ဖက်ဘိက္ခုကတစ်ဖက်ဘိက္ခုနီကတစ်ဖက်ဥပါဒကကတစ်ဖက်ဥပဥပါဒကဥပါတိကတော့အဲ့ဒီ၄မျိုးလုံးကတစ်ဖက်ပေါ့လေအဲ့ဒီ၄မျိုးလုံးကတစ်ဖက်တဲ့အဲ့ဒီနှစ်ဖက်ရှိနေတဲ့နေရာမှာဘယ်ဘက်ကိုလိုက်ရမှာတော့ဖယားဘက်ကိုပဲလိုက်ရမယ်တဲ့ နောက်တခါဖရာကတစ်ဖက်အခြားတစ်ဖက်ကဘိက္ခုဘိက္ခုနီဥပါဒကဥပါတိကရှင်လူယဟန်အကုန်တတ္တဝါမန္တမယအကုန်တဲ့အဲ့ဒီတတ္တဝါအကုန်တစ်ဖက်အဲ့ဒီလိုနှစ်ဖက်ရှိလို့ရှိရင်လည်းပဲဘယ်သူပဲလိုက်ရမှာတော့ဟောဖရာပဲလိုက်ရမယ်အခုဖရာကဟောနေတယ်သူတစ်ပါးအတမတတ်ရဘူးတဲ့သူတစ်ပါးဥစ္စာမခိုးနဲ့တဲ့သူတစ်ပါးသာသမီမဖြစ်စီမကျူးလွန်မစော်ကားနဲ့တဲ့ဒါဖရာဝါဒ တချို့သောဝါဒတွေကရှိတယ်ဘယ်လိုတုံးဆိုတော့ကြက်လဲလိရတယ်နွားလဲလဲလိရတယ်ဟောအဲ့လိုဝါဒတွေလည်းရှိသူတစ်ပါးအသက်သက်အကုသိုလ်ခံစရာမလိုဘူးအဲ့ဒီလိုခုနယူဆပြီးတော့တတ္တဝါလေးတွေကိုအမျိုးမျိုးအမျိုးမျိုးသောတတ္တဝါတွေကိုတတ်ရှင်းတတ်ပူဇော်သူတို့ကုသိုလ်ရတယ်လို့ယူဆနေကြတယ်အဲ့ဒီလိုဝါဒသမားတွေကလည်းရှိအဲဘုရားဝါဒကသူတစ်ပါးအသက်ကိုဘယ်လိုတတ္တဝါရဲ့အသက်မှမတတ်ပါနဲ့မတတ်ရုံနဲ့မက မညင်သေးလည်းမညင်သေးပါနဲ့မနှိမ့်ဆက်လည်းမနှိမ့်ဆက်ပါနဲ့တဲ့အဲ့ဒါကဘုရားဝါဒဘုရားဝါဒနဲ့အခြားဝါဒရှင်ပြိုင်လာရင်ဘုရားရဲ့တပိသားတွေကဘယ်သူပဲလဲရမလို့တဲ့ဘုရားဝါဒကအခုပါတဲ့တော့တတ်ရမလားမတတ်ရဘူးလားဟောမတတ်ရဘူးတဲ့တချို့သောပုဂ္ဂိုလ်တွေကတတ်ပါတဲ့ဘာမှကိုမခံရဘူးတဲ့အဲ့ဒီလိုယူဆတဲ့အယူဝါဒတွေလည်းရှိတာပေါ့လေအဲ့တော့ဘုရားရဲ့ဝါဒကိုဘုရားရဲ့တတိဖြစ်တဲ့ ယဟန်ရှင်လူတွေဟာဘုရားရဲ့ဝါဒကိုကောင်းကောင်းပြီးပြီးတော့ဘုရားရဲ့ဝါဒအတိုင်းလိုက်ညာကျင့်သုံးကြရမယ်တဲ့နောက်ပြီးတော့ဘုရားရဲ့ဝါဒသူတစ်ပါးဥစ္စာမခိုးရဘူးတဲ့သူများသာသမီမဖြစ်စီရဘူးတဲ့တချို့ကလည်းပဲသူများအသက်တွေလည်းတတ်ခြင်းသလိုတတ်သူများဥစ္စာတွေလည်းခိုးခြင်းသလိုခိုးသူများသာသမီတွေလည်းဖြစ်စီခြင်းသလိုဖြစ်စီအဲ့ဒီအကုသိုလ်တွေကသေရင်နဲ့ဘာမှအကျိုးမပေးဘူးဘဝဆိုတာဒီဘဝပြီးရင်ပြီးတာပဲနောက်ဘဝဆိုတာမရှိဘူးဟောဘဝဆိုတာပကက်နဲ့ အခေါင်းကြားမှာပဲရှိတာပဲနောက်ဘဝဆိုတာမရှိဘူးအဲနောက်ဘဝဆိုလို့ရှိရင်ဘာမှမရှိဘူးဘာအကျိုးအကုသိုလ်တွေမှခံစားစရာမလိုဘူးလို့အဲ့ဒီလိုအယူအဆရှိတဲ့ဝါဒတွေကလည်းရှိတယ်တဲ့အဲ့ဒီလိုဝါဒရှင်နေနဲ့ဘုရားရှင်ရဲ့ဝါဒနဲ့နှိုင်းရှင်လာလို့ရှိရင်ဘုရားရှင်ရဲ့ဝါဒကိုလိုက်ရမယ်တဲ့ဘုရားရှင်ရဲ့ဝါဒကဘာလို့ဆိုရင် သူတစ်ပါးအသက်တွေကိုမတတ်နဲ့သူတစ်ပါးဥစ္စာတွေကိုမခိုးနဲ့အဲသူတစ်ပါးသာသမီတွေကိုမဖြတ်စည်းနဲ့တဲ့ဒါက ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့မလုပ်ရတဲ့အကုသိုလ်အမှု၃မျိုးတဲ့နှုတ်နဲ့ပတ်သက်ပြီးတော့မပြောသင့်တဲ့စကားဘယ်နှမျိုးရှိတယ်လို့သိတော့၄မျိုးရှိတယ်တဲ့မှန်ပါတယ်အဲ့ဒီ၄မျိုးကဘာတွေတော့မုတာဝါဒလေလိညာမပြောရဘူးတဲ့သူတစ်ပါးအကျိုးပြပြသွားအောင်လိညာမပြောရဘူး သူတစ်ပါးအကျိုးပြပြသွားအောင်လိညာပြောလို့ရှိရင်အပြစ်ဖြစ်တယ်ပညာရှိသူတော်ကောင်းတွေရဲ့အမြင်မှာအပြစ်ဖြစ်သွားပြီတဲ့ကဲ့ရဲ့စရာအပြစ်ရှိသွားပြီတဲ့အဲ့ဒီလိညာချင်းဟာသူတစ်ပါးဒုက္ခရောက်သွားအောင်သူတစ်ပါးအကျိုးပျက်စီးသွားအောင်လိညာလိုက်တယ်ဆိုတော့ဟောမိမိဒီဘဝမှာပဲဖြစ်ဖြစ်နောက်ဘဝမှာပဲဖြစ်ဖြစ်အကျိုးတရားတွေခံစားတဲ့အခါတော့လည်းပဲကိုယ်လည်းဒုက္ခရောက်ရမယ်တဲ့ဒါကြောင့်မို့ ပညာရှိသူတော်ကောင်းတွေရဲ့အမြင်မှာကြည့်ရစရာလည်းဖြစ်တဲ့အပြစ်ရှိတာတကြောင်ဒီဘဝနောက်ဘဝအကျိုးခံစားရတဲ့အခါမှာမကောင်းတဲ့အကျိုးတွေကိုပေးတာကတကြောင်အဲ့ဒီအကြောင်းနှစ်ရပ်ကြောင့်မကောင်းတဲ့ခုနလိန်ညာပြောဆိုမှုသူတစ်ပါးအကျိုးပြက်ပြအောင်လိန်ညာပြောဆိုမှုကိုမကောင်းတဲ့အလုပ်အကုသိုလ်အလုပ်လို့အကုသိုလ်အပြောလို့မြတ်စွာဘုရားကဟောတော်မူခဲ့ပါတယ်တဲ့ဒါကြောင့်မို့အဲမပြောတဲ့စကား၄မျိုးရှိတာတဲ့က အဲ့ဒီနံပါတ်1မူတာဝါဒလိညာမပြောရဘူးတဲ့ဘုရားရဲ့တပိတာမှန်လို့ရှိရင်လိညာမပြောနဲ့တချို့ကလိညာပြောအရေးမကြီးပါဘူးအရေးမကြီးပါဘူးဆိုပြီးတော့လိညာပြောလို့တဲ့ပုံကိုယ်တွေရှိတယ်အဲဘုရားဝါဒကတော့မဟုတ်ဘူးလိညာမပြောနဲ့အဲဘုရားဝါဒနဲ့အခြားဝါဒရှင်းပြလာလို့ရှိရင်ဘုရားရဲ့သားတော်တမိတော်မှန်တဲ့ပုံကိုယ်ဆိုလို့ရှိရင်တဲ့ဘုရားသားတော်ပိတာတဲ့ပုံကိုယ်ဘုရားတမိတော်ပိတာတဲ့ပုံကိုယ်ဆိုလို့ရှိရင် ဘုရားဝါဒဘက်ကယက်တည်ရမယ်တဲ့ဆိုလိုတာကတော့လိန်ညာမပြောရဘူးတဲ့နောက်မပြောကောင်းတဲ့စကား၃မျိုးရှိသေးတယ်အဲ့ဒီ၃မျိုးကဘာတွေတော့အဲပိတုဏဝါစာတဲ့ပရုသဝါစာတံဖပလပဝါစာဘယ်နှမျိုးတော့ပြောပါဦးယောဂီတို့ရဲ့နားလေးပဲထောင်ပြီးတော့ဒီနာကထောင်ခုနာဘက်ကထွက်သွားဆိုတော့မကြိုက်သေးဘူးလေအဲမိမိရဲ့နှလုံးသားထဲရောက်သွားအောင်မှတ်မိသွားအောင်မှတ်မိပြီးတော့ လိုက်နာကျင့်သုံးနိုင်အောင်အကယ်၍မိမိမှာမှတ်မိလို့မဟုတ်သူတစ်ပါးကလိုက်နာကျင့်သုံးခြင်းလို့မေးလာခဲ့လို့ရှိရင်ဘယ်လိုစကားတွေမပြောကောင်းတာတော့သင်တို့ရဲ့ဗုဒ္ဓဘာသာကသင်တို့ရဲ့ဘုရားကဘယ်လိုစကားတွေမပြောရဘူးလို့ပြောခဲ့တာတော့တားမြစ်ခဲ့တာတော့ပြောပြပါအောင်လို့မေးလာခဲ့လို့ရှိရင်ဩလိညာမပြောရဘူးငါတို့ဘုရားကတားခဲ့တယ်နံပါတ်2တဲ့ပိတုဏဝါစာတူးနဲ့တူးကချစ်ခင်နေကြရင်းနှီးနေကြတယ်တူးနဲ့တူး ခင်ခင်မင်းမင်းရင်းရင်းနီးနီးကြီးကြီးညိုညိုရှိနေကြတယ်သွေးစီးနေကြတယ်အမတမ်းမှစီလုံးကြတယ်အဲ့ဒီပုဂ္ဂိုလ်နှစ်ယောက်တဲ့ချစ်ခင်မှုတွေပြက်ပြားသွားအောင်စီလုံးမှုတွေပြက်ပြားသွားအောင်အဲ့ဒီပုဂ္ဂိုလ်နှစ်ယောက်ကိုစိတ်ဝမ်းတွေကွဲသွားအောင်တဲ့တွေးထိုးစကားတွေပြောတယ်တွေးကွဲစကားတွေပြောတယ်ဂုံးတိုက်စကားတွေပြောတယ်ဟောအဲ့ဒီလိုပြောလို့ရှိရင်လည်းပဲတဲ့အဲ့ဒီစကားမျိုးဟာဂုံးတိုက်တဲ့စကားမျိုးဟာတတ်ရှူတဲ့စကားမျိုးဟာ အဲ့ဒီစကားဟာစိတ်ဝမ်းကွဲစရာဖြစ်တယ်တဲ့စိတ်ဝမ်းကွဲစရာဖြစ်တဲ့စကားမျိုးပြောတဲ့ပုဂ္ဂိုလ်မှာအဲ့ဒီပုဂ္ဂိုလ်ရဲ့စကားဟာပညာရှိသူတော်ကောင်းတွေရဲ့အမြင်မှကဲစရာအပြစ်လည်းရှိတယ်အဲ့ဒီစကားရဲ့အကျိုးကိုခံစားရတဲ့အခါတော့ဒီဘဝမှာရောနောက်ဘဝမှာရောမကောင်းတဲ့အကျိုးတွေကိုခံစားရတယ်တဲ့ဒါကြောင့်အဲ့ဒီခုနဂုံးတိုက်တဲ့စကားဟာလည်းပဲအာကုသိုလ်စကားပဲတဲ့ အဲမြတ်စွာဘုရားငါတို့ရဲ့မြတ်စွာဘုရားကဂုံးတိုက်တဲ့စကားမပြောရဘူးတွေးခွဲတဲ့စကားမပြောရဘူးလို့ဟောကိုကပြန်ပြောပြနိုင်ရမယ်သူတစ်ပါးကမေးလာလို့ရှိအဲကိုရဲ့ကိုအောင်ငယ်တဲ့ညီလေးတွေညီမလေးတွေအဲသားတွေသမီးတွေမိတွေမြစ်တွေတူတွေတူမတွေကမေးလာလို့ရှိဟိုကျုပ်တို့ကိုကိုယ်တဲ့ဘုရားကဘောရမမြတ်စွာဘုရားကဘယ်လိုစကားတွေမပြောရဘူးလို့ကျုပ်တို့ကိုသင်ခဲ့တာတော့ဆုံးမခဲ့တာတော့ဟောပြောခဲ့တာတော့လို့မေးလို့ရှိရင် ဟောငါတို့မြတ်စွာဘုရားတို့ဘောရမမြတ်စွာဘုရားကမလိမ်နဲ့အဲ့ဒီလိုဆုံးမခဲ့နောက်ပြီးတော့ဂုံမတိုက်နဲ့တဲ့ဒီလိုလဲဆုံးမခဲ့တယ်ဟောနှမျိုးရှိသွားပြီသုံးခုမြောက်ကဘာတော့ဘာမလုပ်အောင်လို့ကြမ်းထမ်းတဲ့စကားတွေမပြောနဲ့တဲ့ရိုင်းဆိုင်နဲ့ကြမ်းထမ်းနဲ့ကြိမ်မောင်းနဲ့ဆဲဆိုတဲ့အဲအဲ့ဒီလိုစကားတွေကြမ်းတမ်းတစ်ဖက်သားမခံနိုင်တဲ့စကားတွေပေါ့လေအဲ့ဒီလိုစကားတွေမပြောနဲ့တဲ့ ကြမ်းထမ်းတဲ့စကားမပြောရဘူးလေကြမ်းတမ်းတဲ့စကားပြောလို့ရှိရင် तू ကကဲ့ရဲ့ဘွယ်ပညာရှိသူတော်ကောင်းတွေရဲ့အမြင်မှာကဲ့ရဲ့ဘွယ်အပြစ်လည်းရှိနောက်ပြီးတော့အဲ့ဒီကြမ်းတမ်းတဲ့စကားရဲ့အကျိုးကိုဒီဘဝမှာရောတမလွန်ဘဝမှာရောအကျိုးခံစားရတဲ့အခါတော့မကောင်းကျိုးတွေကိုခံစားရတယ်တဲ့ဒါကြောင့်အဲ့ဒီခုနကကြမ်းတမ်းတဲ့စကားပြောဆိုတဲ့ သူရဲ့ကြမ်းတမ်းတဲ့စကားဟာအကုသိုလ်စကားပဲတဲ့မကောင်းတဲ့စကားပဲဒါကြောင့်မြတ်စွာဘုရားကအဲ့ဒီကြမ်းတမ်းတဲ့စကားကိုလည်းရှောင်ရှားရမယ်တဲ့သူကစကားချိုတာလို့ရှိရင်အမတန်အကျိုးတွေကကြီးတာကိုဒါကြောင့်ချူချူတာတာနဲ့တိမ်တိမ်မွေးမွေးနဲ့စကားပြောဆိုပါတဲ့မြတ်စွာဘုရားဂုံးတိုက်စကားမပြောနဲ့သွေးစီးသွေးစီးတဲ့သွေးစီးရေးစကားညီညီရေးစကားချစ်ကြည်ရေးစကားအဲ့လိုစကားကိုမြတ်စွာဘုရားပြောကြရမယ်တဲ့ နောက်၄ခုမြောက်ကပါတော့တန်ဖတ်ပလာပဝါစာဆိုတာပါပြောတာတော့အကျိုးမရှိတဲ့ဇကာအနှစ်သာရမပါတဲ့ဇကာရွှေယုံနဲ့ရွှေချတက်ကြည်သွားတဲ့အခုကာလဝတ္ထုတွေရှိပါတယ်အဲသူကတကယ်မရှိတာတွေကိုရှောက်ကြံဖမ်းစိတ်ကူးရင်ရှောက်ပြီးတော့ရှောက်ရေးအဲဝတ္ထုစိတ်ကူးရင်ဝတ္ထုတွေပေါ့လေအဲ့ဒီဝတ္ထုတွေကလည်းပဲတန်ဖတ်ပလာပဝါစာတယ်ပါပါတယ်တဲ့အဲ့တော့ တံဖပလာပဝါစာအနှစ်မရှိတဲ့အဲ့ဒီလိုရွှေယုံနဲ့ရွှေကြတက်ကကြီးသွားစသဖြင့်စိတ်ကူးရင်တန်တာကြီးတွေစိတ်ကူးရင်ဇလန်းတွေအဲ့ဒီလိုဟာမျိုးတွေအကြီးအသာအပြောဆိုတွေမပြောဆိုရဘူးတဲ့ပြောဆိုလို့ရှိရင်ပညာရှိသူတော်ကောင်းတွေရဲ့အမြင်မှကရဲ့ဇာဖြစ်တယ်အဲ့ဒီအကျိုးကိုခံစားလို့ရှိရင်လည်းပဲမကောင်းတဲ့အကျိုးတွေကိုဒီဘဝမှာရောတမလွန်ဘဝမှာရောခံစားရတယ်ဒါကြောင့်အဲ့ဒီလိုအကျိုးမရှိတဲ့အနှစ်သာရမပါတဲ့စကားတွေကိုပြောတာဟာအကုသိုလ်စကားပဲတဲ့ မကောင်းတဲ့စကားပဲဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီစကားလေးမျိုးကိုမပြောကြဘူးမြတ်စွာဘုရားကမိန့်တော်မူခဲ့တယ်တဲ့ကဲတစ်ဖက်ကပြောမယ်မူသားကြိုက်တယ်လို့ပြောမူသားရည်လို့သုံးမူသားမပါလင်္ကာမချော့ဒါကြောင့်မူသားပြောလို့ရတယ်အစကားကိုကြံ့ကြံ့ထန်ထန်ပြောရင်လည်းပြောလို့ရတယ်နောက်ပြီးတော့သူတစ်ပါးကိုတွေးခွဲတဲ့စကားတွေပြောရင်လည်းပြောလို့ရတယ်အနှစ်သာရမဲ့စကားတွေလည်းပြောရင်လည်းပြောလို့ရတယ်လို့တစ်ဖက်က ဝါဒတွေထိုးကြမယ်ဘုရားကတော့အဲ့ဒီလိုမဟုတ်ဘူးအဲ့ဒီလိုဝါဒနှစ်ခုရှင်လာလို့ရှိရင်တဲ့ဘုရားရဲ့သားတော်သမီးတော်တွေကဘယ်ဝါဒအလိုက်ရမလို့ဘုရားဝါဒကနံပါတ်1ဘယ်လိုစကားမပြောရဘူးတော့လိန်ညာမပြောရဘူးနံပါတ်2ဂုံချောစကားမပြောရဘူးနံပါတ်3ကြမ်းထမ်းတဲ့စကားမပြောရဘူးနံပါတ်4က အဲအကျိုးမရှိအနှစ်သာရမရှိတဲ့စကားမပြောရဘူးတဲ့အဲ့ဒီစကားမျိုးကိုရှောင်ရှားရမယ်ဒါကြောင့်တပ္ပပါပတ္တအကုသိုလ်မှန်သမျှကိုအကရဏံမပြုလို့ရခြင်း၎င်းဆိုတဲ့မြတ်စွာဘုရားပထမဆုံးဆုံးမတော်မူတဲ့အဆုံးအမကမကောင်းတဲ့အလုပ်၃မျိုးကာယကံမှု၃မျိုးမပြုလုပ်ပါနဲ့တဲ့မကောင်းတဲ့စကား၄မျိုးကိုမပြောပါနဲ့တဲ့နောက်ပြီးတော့မကောင်းတဲ့စိတ်နေစိတ်ထားဘယ်နှမျိုးရှိတော့ ၃မျိုးရှိတယ်တဲ့ဘာတွေတော့ဘာတွေတော့ဘိဇာဟုတ်ပြီဗျာပါဒမိစ္ဆာဒိဋ္ဌိတဲ့တရားနာပရိသတ်နောက်ကပရိသတ်လဲရအောင်လိုက်ဆိုကြည့်ရမယ်အဘိဇာဗျာပါဒမိစ္ဆာဒိဋ္ဌိအဘိဇာဗျာပါဒ မိစ္ဆာဒိဋ္ဌိမကောင်းတဲ့စိတ်နေစိတ်ထားမကောင်းတဲ့မနောကံပေါ့လေမနောကံဒုစရိုက်ဒုစရိုက်မနောကံ၃ပါးတဲ့မကောင်းတဲ့စိတ်နေစိတ်ထား၃မျိုးအဲ့ဒီ၃မျိုးကဘာတွေတုံးဆိုလို့ရှိရင်ဗျာပါဒဆိုတာအဘိဓါပေါ့အဘိဓါဆိုတာသူတော်ဘာပစ္စည်းကိုငါပစ္စည်းဖြစ်ရင်ကောင်းမှာပဲငါပစ္စည်းဖြစ်အောင်ငါပစ္စည်းဖြစ်လာရင်ကောင်းမှာပဲလို့သူတော်ဘာပစ္စည်းကိုဟိုအပိုင်စီးလို့တဲ့စိတ်စိတ်ထား မတရားလိုချင်တဲ့စိတ်ထားအဲ့ဒီစိတ်ထားဟာတဲ့မကောင်းတဲ့စိတ်ထားတစ်ခုပါပဲတဲ့တခါဗျာပါဒဆိုတာကသူတစ်ပါးတွေသိကြည်သွားရင်ကောင်းမှာပဲသိကြည်အောင်ဘယ်လိုလုပ်ရရင်ကောင်းမှာပဲသူတစ်ပါးတွေဒုက္ခရောက်အောင်ဘယ်လိုလုပ်ရရင်ကောင်းမှာပဲနှိမ့်ဆက်ရရင်ညှင်းဆက်ရရင်ကောင်းမှာပဲလို့အဲ့ဒီလိုတွေးတဲ့အတွေးပေါ်လေအဲ့ဒါဗျာပါဒလို့ခေါ်တယ်တဲ့နောက်တစ်ခုကတော့မိစ္ဆာဒိဋ္ဌိကံကံရဲ့အကျိုးမရှိဘူးလို့လွဲမှားတဲ့အယူအဆတွေပေါ့အဲ့ဒီစိတ်နေစိတ်ထား၃မျိုး သူတော်ဘာပစ္စည်းကိုမတရားအပိုင်းစီခြင်းနဲ့စိတ်နေစိတ်ထားဒါလည်းမကောင်းဘူးအကုသိုလ်ပဲတဲ့သူတော်ဘာတွေဒုက္ခရောက်အောင်ကြမ်းနေတဲ့အကြမ်းတွေသူတော်ဘာသိကျေပျက်စီးအောင်ကြမ်းတဲ့အကြမ်းအဲ့ဒါလည်းမကောင်းတဲ့စိတ်နေစိတ်ထားစိတ်ထားအကုသိုလ်စိတ်ထားပဲတဲ့ကံကံရဲ့အကျိုးမရှိဘူးလို့အဲ့ဒီကလွဲမှားတဲ့အယူအဆစိတ်နေစိတ်ထားတယ်အဲ့ဒါတွေဟာလည်းပဲတဲ့ဒါမကောင်းတဲ့အကုသိုလ်စိတ်ထားပဲမကောင်းတဲ့အကုသိုလ်စိတ်ထား၃မျိုးအဲ့ဒီ၃မျိုးကိုလည်း မြတ်စွာဘုရားရဲ့တတိသားတွေကမထားရဘူးတဲ့ဒါကြောင့်မို့မြတ်စွာဘုရားကပထမဆုံးသဗ္ဗပါပတ္တာအကုသိုလ်မန္တမယကိုအကရဏံမပြုလုပ်ရခြင်း၎င်းဒါကိုလည်းဒါကိုပဲကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကဒီအပိုက်လေးကိုယူပြီးတော့အာကုသိုလ်များ ရှောင်ရှားပဲလေအဲ့ဒီလိုဆိုခဲ့တယ်လင်္ကာလေးတစ်ပိုက်ပေါ်ဘယ်လိုဆိုလိုက်တော့နောက်ဆက်ပြီးတော့ ဟုတ်ပါတယ်ကုသိုလ်တရားဟုတ်ပါတယ်ကုသိုလ်တရားဖြစ်ပွားစုံစည်တတိယကမိမိစိတ်ဓာတ်ဆွတ်ဆွတ်ဖြူစေဟုတ်ပြီဤသုံးပါးဘုရားဆုံးမပြီအဲ့ဒီခုနကဂါထာကအဲ့ဒီလင်္ကာပါပဲအဲ့ဒီလင်္ကာကိုမာသီဆရာတော်ဘုရားကြီးကမြတ်စွာဘုရားမိန့်ကြားတော်မူခဲ့တဲ့ဂါထာတစ်ပုဒ်ကိုမာသီဆရာတော်ဘုရားကြီးကမြန်မာလူမျိုးတွေ မြန်မာစကားလုံးနဲ့နားလည်လွယ်အောင်ဆိုပြီးတော့သူကလင်္ကာလေးပေါ့လေလင်္ကာလေးလုပ်ခဲ့တာအဲ့ဒီလင်္ကာလေးဒီကနေ့မြတ်စွာဘုရားဟောတော်မူတဲ့ဂါထာရဲ့အဓိပ္ပာယ်ပါပဲအဲမြတ်စွာဘုရားဟောတော်မူတဲ့ဂါထာကဘာလို့ဆိုတော့ကုသလတ္တကုသိုလ်မှန်သမျှကိုဥပတံပဒာပြည့်စုံစေရခြင်း၎င်းတဲ့ကုသိုလ်မှန်သမျှပြည့်စုံစေရမယ်တဲ့ဒါနာကုသိုလ်ပြုရမယ်သီလကုသိုလ်ဆောက်တည်ရမယ်ဘာဝနာကုသိုလ်တွေပြုရမယ်ဒါရင်မဲလားဆိုတော့ကုသိုလ်ကမကသေးဘူး ဒါနသီလဘာဝနာအပစာယနာကုသိုလ်ကြီးကြီးတဲ့ပုဂ္ဂိုလ်တွေယူသေးလိုက်တဲ့ပုဂ္ဂိုလ်တွေကိုယူသေးတဲ့ကုသိုလ်ကိုလည်းပြုရမယ်အဲ့ဒီကုသိုလ်လည်းရအောင်ယူတတ်ရမယ်ဝေယဝိသကုသိုလ်တဲ့ဝေယဝိသကုသိုလ်ဆိုတာသူတော်ဘာတွေရဲ့ကုသိုလ်လုပ်ငန်းတွေကိုဝိုင်းဝန်းကူညီပြီးတော့ဆောင်ရွက်ပေးတဲ့ကုသိုလ်အဲ့ဒီကုသိုလ်ကိုလည်းရအောင်ယူတတ်ရမယ်တဲ့အဲ့ဒါဟာလည်းကုသိုလ်တစ်မျိုးပဲအဲ့ဒီကုသိုလ်ကိုလည်းပြုလုပ်ရမယ်ပြည့်စုံစေရမယ်မိမိတန်တန်မှာဒါနသီလဘာဝနာအပစာယနာ ဝေယဝိသ ပတ္တိဒါနာတဲ့နောက်ပြီးတော့ပြုလုပ်ရမယ်ကုသိုလ်တစ်မျိုးရှိသေးတယ်မိမိတို့ကုသိုလ်တွေဒါနကုသိုလ်ပဲလှုပ်လှုပ်သီလကုသိုလ်ပဲစောင့်ဆောင်ဘာဝနာကုသိုလ်ပဲပွားပွားဘယ်ကုသိုလ်ပဲလှုပ်လှုပ်အခြားခြားကုသိုလ်မှန်သမျှမိမိလုပ်ပြီးပြီဆိုလို့ရှိရင်တဲ့မိမိလုပ်ပြီးတဲ့ကုသိုလ်ရဲ့အဖို့ဘာကကိုအခြားတ attva တွေအခြားပုဂ္ဂိုလ်တွေငါမှကုသိုလ်တွေရသလိုပဲအခြားပုဂ္ဂိုလ်တွေလည်းပဲငါနဲ့ထပ်တူထပ်မြငါရဲ့ကုသိုလ်ရဲ့အဖို့ဘာကကို ရနိုင်ကြပါစေလို့ငါရဲ့ပုဂ္ဂိုလ်ဝေစုအတိုင်းရနိုင်ကြပါစေလို့မျှဝေပေးတဲ့သဘောအဲ့ဒီမျှဝေပေးတဲ့သဘောကိုပတ္တိဒါနာတဲ့ပတ္တိဆိုတာမိမိရရှိလာတဲ့ကုသိုလ်ဝေစုကိုဒါနဆိုတာပေးကမ်းတယ်တဲ့အမြအမြယူတော်မူရပါကုန်လောဒါပတ္တိဒါနာကုသိုလ်ပြုလုပ်နေတာသိမှုနေတာပဲတဲ့အဲ့ဒီပတ္တိဒါနာကုသိုလ် မိမိတို့အဲ့ဒီကုသိုလ်ကိုလည်းပြုလုပ်ရမယ်တဲ့ပတ္တိဒါနပြီးတော့ပတ္တာနုမောဒနာတဲ့ပတ္တာနုမောဒနာဆိုတာကသူများကနေပြီးတော့ကုသိုလ်တွေအမြအမြယူတော်မူကြပါကုန်တော်လို့အဲ့ဒီလိုပေးတဲ့အခါမှာဘယ်လိုဆိုရမလို့တာတုတာတုလို့ဆိုရမယ်တဲ့အဲ့ဒီတာတုတာတုလို့ဆိုတဲ့အခါမှာစိတ်ကဟိုရောက်ဒီရောက်ရောက်ပြီးတော့ဆိုလို့ရှိရင်လည်းပဲပတ္တာနုမောဒနာကုသိုလ်မဖြစ်ဘူးတဲ့ စိတ်ထဲပါဇက်ကတော့တာရုတာရုလို့ခေါ်ပါတယ်တဲ့စိတ်ထဲကဝမ်းမြောက်တဲ့စိတ်မဖြစ်ဘူးဆိုလို့ရှိရင်လည်းပဲပတ္တာနိမောရဏကုသိုလ်မဖြစ်ဘူးတဲ့စိတ်ထဲကဘယ်လိုစိတ်ဖြစ်ရမလို့ဆိုလို့ရှိရင်ဩသူလုပ်တဲ့ဒါနကုသိုလ်ကောင်းပါပြီတဲ့ကောင်းပါပြီတဲ့အင်းအမတမ်းမှဝမ်းသာစရာကောင်းပါပြီတဲ့သူသီလတွေစောင့်နေတယ်အမလီကောင်းလိုက်တာအားကြစရာကောင်းလိုက်တာကြီးညိုစရာကောင်းလိုက်တာအမတမ်းမှ ကျင့်တတ်စရာကောင်းလိုက်တာကောင်းပါပြီတဲ့ကောင်းပါပြီတဲ့တာရုတာရုကောင်းပါပြီတဲ့တာရုတာရုဆိုတာကောင်းပါပြီတဲ့ကောင်းပါပြီတဲ့ဗမာလိုကောင်းပါပြီတဲ့ကောင်းပါပြီတဲ့လို့စိတ်ထဲကလှိုက်လိုက်လဲလဲနဲ့ဝမ်းသာတဲ့စိတ်ဖြစ်ရမယ်တဲ့အဲ့ဒီလိုလှိုက်လိုက်လဲလဲနဲ့ဝမ်းသာတဲ့စိတ်ဖြစ်မှအဲပတ္တာနုမောရဏကုသိုလ်ဖြစ်ပါတယ်တဲ့အဲ့ဒီပတ္တာနုမောရဏကုသိုလ်လည်းပြုလုပ်ရပါတယ်တဲ့ ပတ္တနမောရဏဓမ္မတဝနာတဲ့ခုဟောတရားနာနေတဲ့ပရိသတ်တွေဘာကုသိုလ်ဖြစ်နေတော့ဆိုလို့ရှိရင်ဓမ္မတဝနာကုသိုလ်ဖြစ်နေတယ်စိတ်ကဟိုရောက်ဒီရောက်ရောက်နေတော့ကုသိုလ်မဖြစ်ဘူးပေါ့လေနားနေတဲ့တရားအပေါ်မှာမြတ်စွာဘုရားဟောကြားခဲ့တဲ့တရားတွေအဲ့ဒီတရားတွေအပေါ်မှာစိတ်ကလေးကရောက်ပြီးတော့စူးစိုက်ပြီးတော့နားနေပြီဆိုလို့ရှိရင်ဟောဘာကုသိုလ်ဖြစ်နေတော့ဆိုလို့ရှိရင်ဓမ္မတဝနာကုသိုလ်တဲ့တရားနာတဲ့ကုသိုလ်ဖြစ်နေတယ်တဲ့ အဲ့ဒီဓမ္မတဝနာကုသိုလ်လည်းပြုလုပ်ရပါတယ်တဲ့မြတ်စွာဘုရားကဒါရမကဓမ္မဒေသနာတဲ့မိမိသိထားတဲ့တရားဘုသူတ္တတွေပြန်လဲပြီးတော့ပြောပြရပါတယ်ဟောပြရပါတယ်အဲအဲ့ဒီလိုပြန်လဲပြောပြလို့ရှိရင်ဟောပြလို့ရှိရင်တဆင့်ဓမ္မဒါနလုပ်လို့ရှိရင်ဩဘာကုသိုလ်ဖြစ်နေတော့ဆိုတော့ဓမ္မဒေသနာကုသိုလ်ဖြစ်နေတယ်တဲ့အဲ့ဒီကုသိုလ်လဲယူတတ်ရပါတယ်ရအောင် ယူရပါတယ်တဲ့ဓမ္မသဝနာဓမ္မဒေသနာဒိဋ္ဌိသုကမ္မဒိဋ္ဌိသုကမ္မဆိုတာကတော့အယူဖြောက်မှန်တာကောင်းတာလို့လို့ရှိရင်ကောင်းတဲ့အကျိုးရမယ်မကောင်းတာလို့လို့ရှိရင်မကောင်းတဲ့ဆိုးပြစ်ရမယ်အဲ့ဒီလိုအယူဖြောက်မှန်တာပေါ့အဲ့ဒါလည်းပဲကုသိုလ်တစ်မျိုးပါပဲတဲ့မြတ်စွာဘုရားကတော့ဒါနကုသိုလ်ပြုဖို့ဆိုပြီးတော့မြတ်စွာဘုရားကပြောတယ်တချို့သောပုဂ္ဂိုလ်တွေကဒါနပြုကြမလို့တဲ့ပစ္စည်းကုန်တာပဲတဲ့အလကားပဲတဲ့ဒါ ဒါနပြုစရာမလိုဘူးတဲ့သီလလည်းစောင့်တည်စရာမလိုဘူးတဲ့လကကိုကိုကိုအပင်မခန္ဓာပဲသူများတက်တက်ရှင်တက်သူများဥစားကိုရင်ခိုးသူများတာသမီးဖြည့်စည်ရင်ဖြည့်စည်လိန်ညာရင်လိန်ညာမွေးသေးဝါသုံးဆွဲရင်သုံးဆွဲခုနညစာစားရင်လည်းစားသီလစောင့်ရမလို့လကကိုကိုကိုပင်မဆင်းအောင်လုပ်နေတာပဲတဲ့ချို့သောပုဂ္ဂိုလ်တွေကဆိုကြတယ်ပြောကြတယ်ဒါနတွေသီလတွေဘာဝနာတွေဘာကုသိုလ်မှလုပ်ကြမလို့သူတို့ပြောတဲ့အတိုင်းအငြိမ်းစားနေလိုက်လို့ရှိရင်ကိစ္စပြီးတယ်တချို့သောပုဂ္ဂိုလ်တွေက အဲ့ဒီလိုဟောပြောတဲ့ပုဂ္ဂိုလ်တွေကလည်းရှိနေပါတယ်တဲ့အဲ့ဒီလိုဟောပြောတဲ့ပုဂ္ဂိုလ်တွေရဲ့ဝါဒနဲ့ဘုရားဝါဒနဲ့ရှင်းလိုက်လို့ရှိရင်ဘုရားသားတော်တမိတော်တွေကဘယ်ဝါဒလိုက်ရမလို့တဲ့ဘုရားဝါဒကဒါနလည်းလုပ်ရမယ်သီလလည်းဆောက်တည်ရမယ်ဘာဝနာလည်းပွားရမယ်သမထဘာဝနာလည်းပွားရမယ်ဝိပဿနာဘာဝနာလည်းပွားရမယ်နောက်ပြီးတော့အပစာယနာကုသိုလ်လည်းလုပ်ရမယ် ဝေယဝဆကုသိုလ်လည်းလုပ်ရမယ်ပါစာယနာဝေယဝဆပတ္တိဒါနအမြဝေရမယ်ပတ္တာနိမောရဏသူတစ်ပါးကအမြဝေလိုက်လို့ရှိရင်ဝမ်းမြောက်ဝမ်းသာတာရုခေါ်ရမယ်ဓမ္မသဝနာတရားနာတဲ့ကုသိုလ်လည်းလုပ်ရမယ်ဓမ္မဒေသနာတရားဟောတဲ့ကုသိုလ်လည်းလုပ်ရမယ်ဒိဋ္ဌိစုကံမှာအယူလဲဖြောက်မှန်ရမယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီလိုဟောခဲ့တယ်အဲ့ဒီလိုကြောင်းမြန်ဆန့်ကျင်ဘက်ဟောပြောတဲ့ပုဂ္ဂိုလ်တွေရှိလာခဲ့ရင်အဲ့ဒီကြောင်းမြန်ဆန့်ကျင်ဘက်ပုဂ္ဂိုလ်တွေရဲ့ဘက်ကိုမလိုက်ပါနဲ့ဖရာဘက်ကိုလိုက်ပါတဲ့ သင်ဟာကောင်းတာလုပ်ရမယ်ဆိုတဲ့ဘုရားဘက်ကိုလိုက်ပါမကောင်းတာအကောင်းတာတွေလုပ်เสียမလိုဘူးကုသိုလ်တွေလုပ်เสียမလိုဘူးဒါနတွေလုပ်သီလတွေစောင့်တည်ဘာဝနာတွေပွားဒါတွေလုပ်နေလို့ရှင်တန်တရားရှိတာပဲတဲ့တချို့ကပြောကြတယ်တန်တရားရှိကြောင်းလုပ်တယ်ပဲတဲ့ဒါတွေလုပ်နေလို့ရှင်ဒါနလုပ်သီလစောင့်တည်ဘာဝနာပွားလူလူဘွားရောက်မယ်နတ်ဘွားရောက်မယ်လူဘွားရောက်နတ်ဘွားရောက်လို့ရှိရင်လည်းပဲအိုရမှာနာရမှာသိရမှာဒုက္ခတွေပဲအိုဒုက္ခနာဒုက္ခသိဒုက္ခတွေရောက်နေဦးမှာပဲတဲ့ အဲ့တော့ဒီဒုက္ခရောက်ကြောင်းအလုပ်တွေမလုပ်နဲ့တဲ့ဒါနလည်းမလုပ်နဲ့သီလလည်းမလုပ်နဲ့ဘာဝနာလည်းမပွားနဲ့ဒုက္ခရောက်ကြောင်းအလုပ်တွေခုလုပ်ရင်လည်းဒါတွေဒါနသီလဘာဝနာတွေလုပ်ရင်လည်းပင်မနာပဲနောက်ဘဝရောက်တော့လည်းပဲအိုအိုဒုက္ခနာဒုက္ခသေဒုက္ခတွေခံရမှာဒုက္ခရောက်ကြောင်းအလုပ်တွေမလုပ်နဲ့တဲ့တချို့ကပြောကြတယ်တဲ့ကဲဘုရားဝါဒအဲ့ဒီဟုတ်ရဲ့လားမဟုတ်ဘူးအဲ့ဒီပုဂ္ဂိုလ်တွေနားမလဲရှာလို့ပြောကြတယ်အကယ်၍သူတို့ဒါနသီလဘာဝနာကုသိုလ်တွေမလုပ်ဘူးဆိုလို့ရှိရင်သူတို့တဏ္ဍာမှာ ဘာတွေပဲဖြစ်နေမလို့ဆိုလို့ရှိရင်အကုသိုလ်တွေပဲဖြစ်နေမှာပဲကုသိုလ်မလို့ရင်အကုသိုလ်ပဲဖြစ်မှာပဲလောကလူတယောက်ဟာခြေနှစ်ဖက်ရှိတယ်ခြေနှစ်ဖက်ရှိတဲ့အခါမှာတစ်ဖက်ကရက်ထားတယ်တစ်ဖက်ကမြေကြီးပေါ်ထောက်ထားတယ်တစ်ဖက်ကတော့မြေကြီးကလွတ်နေအောင်ကြွထားတယ်အဲတစ်ဖက်ကတော့ထောက်တယ်တစ်ဖက်ကတော့ကြွတယ်တစ်ဖက်ထောက်လို့ရှိရင်တစ်ဖက်ကကြွနေတာအဲ့ဒီလိုပဲတဲ့သူကခြေထောက်တစ်ဖက်ထောက်ရင်ခြေထောက်တစ်ဖက်ကကြွတယ်အဲ့ဒီလိုပါပဲတဲ့ကုသိုလ်ဖြစ်ရင်အကုသိုလ်ကုသိုလ်ဖြစ်ရင်ဖြစ်ကုသိုလ်မဖြစ်ရင်အကုသိုလ်ဖြစ်မယ်အကုသိုလ်ဖြစ်လို့ရှိရင်လည်းပဲကုသိုလ်မဖြစ်ဘူး အာကုသိုလ်ရင်ဖြစ်ခြင်းဖြစ်မယ်သို့မဟုတ်ကုသိုလ်ရင်လည်းဖြစ်ခြင်းဖြစ်မယ်တစ်ခုခုဒီနှစ်ခုခုတစ်ခုခုပဲဖြစ်မှာပဲတဲ့ဒါကုသိုလ်မဖြစ်ဘူးဆိုရင်တော့အာကုသိုလ်ကြီးပဲဖြစ်နေမှာပဲအာကုသိုလ်ကြီးဖြစ်နေလို့ရှိရင်အဲ့ဒီအာကုသိုလ်ဓမ္မသွားရမယ်လမ်းကနှစ်လမ်းမရှိဘူးတစ်လမ်းပဲရှိတယ်တဲ့ဘယ်လမ်းတော့ဆိုလို့ရှိရင်အပယ်လမ်းပဲတဲ့ဒါနလုပ်ကြမလို့ဘူးသီလလုပ်ကြစောင့်တည်ကြမလို့ဘူးဘာဝနာလည်းပွားကြမလို့ဘူးဘာကုသိုလ်မှလုပ်ကြမလို့ဘူးဆိုတဲ့လူတွေဟာအာကုသိုလ်တွေကြီးတွေပဲဖြစ်နေမှာပဲ အဲ့ဒီအာကုသိုလ်တွေကြီးရဖြစ်နေတဲ့လူတွေဟာဘယ်သွားမလို့ဆိုရင်အပယ်ဆင်းရဲကဟာကိုအပယ်ရကိုခေါင်းပေါ်လို့ရမှာမဟုတ်တော့ဘူးဥကောင်းထောင်လို့ရမှာမဟုတ်အပယ်ထဲမှာပဲတခါလေကြောက်တို့နစ်နေတော့မှာပဲအဲ့တော့အဲ့ဒီပုဂ္ဂိုလ်ရဲ့ဝါဒမှားပါတယ်တဲ့တချို့ကသူတို့ကပြောတယ်ဒါနသီလဘာဝနာရေလို့တာတန္တရာရှိတာပဲတဲ့အဲ့ဒီပုဂ္ဂိုလ်ကြီးပြန်မေးတဲ့ဘယ်လိုမေးတဲ့လို့ဆိုလို့ရှိရင် ဒီယဟနာဆိုတဲ့ပုဂ္ဂိုလ်တွေရှိပါတယ်တဲ့ယဟနာတွေဒါနတွေပြုခဲ့ကြပါတယ်သီလတွေလည်းစောင့်တည်ခဲ့ကြပါတယ်ဘာဝနာတွေလည်းပွားခဲ့ကြပါတယ်သူတို့မှာဒါနတွေသီလတွေဘာဝနာတွေရှိပါတယ်ယဟနာတွေမှာမရှိဘူးလားရှိတာပေါ့ယဟနာတွေမှာဒါနလည်းလုပ်တာပဲသီလလည်းစောင့်တည်တာပဲဘာဝနာလည်းပွားတာပဲအဲ့ဒီပုဂ္ဂိုလ်တွေဒါနတွေသီလတွေဘာဝနာတွေကုသိုလ်လုပ်ငန်းတွေလုပ်ခဲ့လို့အဲ့ဒီကုသိုလ်တွေကယဟနာပုဂ္ဂိုလ်ရဲ့တန်တရားကိုရှင်းနိုင်ရှင်းသိနိုင်မလားဆိုတော့ယဟနာပုဂ္ဂိုလ်ကဘဝရှိသေးရဲ့လားမရှိတော့ဘူးသူက ဒီဘဝပြီးလို့ရှိရင်နောက်ဆုံးဘဝပဲသူကနောက်ဒီဘဝပြီးလို့ရှိရင်ကိလေသာပြိဋိဘံကိလေသာတွေကလည်းငြိမ့်ပြီးပြီကိလေသာပြိဋိဘံကိလေသာတွေငြိမ့်ထားတဲ့အခါတော့ခန္ဓာပြိဋိဘံဆိုတာကလက်စကြီးယုံ nant ခန္ဓာကြီးကလည်းချုပ်တုံးငြိမ့်သွားတာလေဘဝပြတ်သွားတယ်မရှိတော့မဆက်တော့ဘူးဒုက္ခကတိချုပ်ငြိမ့်သွားတယ်ချုပ်ငြိမ့်သွားတယ်ဒါကြောင့်မိုးတဲ့ယဟနာပုဂ္ဂိုလ်ကြီးမှာရောက်တော့သူ့မှာဒါနတွေလည်းပြုခဲ့ပါတယ်သီလတွေလည်းစောင့်တည်ခဲ့ပါတယ်ဘာဝနာတွေလည်းပွားခဲ့ပါတယ် ဒါပေမဲ့လို့အဲ့ဒီယဟနာပုဂ္ဂိုလ်တွေကိုတန်မြာရှိအောင်လုပ်နိုင်ရလားအဲ့ဒီဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေကလုပ်နိုင်မလားဩအဲ့ဒီတော့ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်တွေကတန်မြာရှိသေးတယ်ဆိုတာအဲ့ဒီအချက်ကလေးကိုထောက်လိုက်ခြင်းအပြင်မှန်ပါမလားမမှန်ပါဘူးတဲ့တန်မြာရှိသေးတယ်ဆိုတာရှိသေးတယ်ဆိုတာကတော့ကိလေသာတွေကြောင့်ပါပဲလောဘတွေဒေါသတွေမောဟတွေမာနတွေအဲ့ဒီကိလေသာတွေကင်းသွားရင်ယဟနာတွေမှာကိလေသာကင်းတဲ့အတွက် တဏှာမရှိတော့ဘူးတဲ့ကိလေသာမကင်းသေးလို့တဏှာကြီးရှိနေတာဒါနသီလဘာဝနာကြောင့်တဏှာရှိတာမဟုတ်ဘူးတဲ့ဒါကြောင့်ဒါနကိုလည်းပြုလုပ်ရပါတယ်သီလကိုလည်းဆောက်တည်ရပါတယ်ဘာဝနာကိုလည်းပွားရပါတယ်တဲ့ဒါနပြုတဲ့အခါမှာဟိုနောင်တရတဲ့ဒါနတွေမပြုမိကြဘူးရေးကြည့်တာပေါ့ဗမာပြည်မှာမြန်မာနိုင်ငံမှာဒီနောင်တတွေနဲ့ နောင်တတွေရင်ဝယ်ပိုက်ထားတဲ့ဒါနတွေပြုနေကြတာများတယ်ဘလို့ဒါနတွေလဲဆိုတော့ပကာတနာဒါနတောနယ်တွေမှာဆိုပူဆိုးပါတယ်ရန်ကုန်မြို့ကြီးတော့သိမ့်မသိဘူးတောနယ်တွေမှာဆိုလို့ရှိရင်မိမိမှာပစ္စည်းကမပြည့်စုံဘူးသားလေးကအရွယ်ရောက်လာတယ်ရှင်ပြူကိုအရွယ်ရောက်လာတယ်ဟောတောတွေသဘာဝအရာဒါရှင်မပြူရလို့ရှိရင်သူတို့မှတကားတဲ့မနေနိုင်မထိုင်နိုင်မနေတတ်မထိုင်တတ်တယ်လို့ပဲတကားတဲ့အဲ့ဒီမှာအရွယ်ရောက်လာတဲ့သားလေးကိုရှင်ပြူခြင်းတယ် ပစ္စည်းကလည်းပြည့်စုံတာမဟုတ်ဘူးဟောအိမ်မှာရှိတဲ့လေလေးတွေရောင်းရတယ်နွားလေးတွေရောင်းရတယ်ရှိတဲ့ပစ္စည်းလေးတွေထုခွဲရတယ်သူသူသူတစ်ပါးတွေကလည်းကျွေးတွေကယူလိုက်ရသေးတယ်အဲ့ဒီလိုယူပြီးတော့တောနယ်ကလူတယောက်တည်းတကာတယောက်တည်းမိသားစုတယောက်သားလေးကလည်းပဲသားလေးတယောက်ထုံးကားလာတာအရွယ်ကလည်းရောက်လာတယ်အရွယ်ရောက်လာလို့မို့သူအိမ်မှာရှိတဲ့နွားတွေလည်းရောင်းလယ်တွေယာတွေလည်းရောင်းဟိုသူတစ်ပါးတွေကလည်းပဲကျွေးတွေဆွဲယူပြီးတော့အလှပေးတယ်တဲ့ အလူပေးလိုက်တဲ့အခါတော့သားလေးကတော့ရှင်ဖြစ်သွားပါပြီအလူလည်းပေးပြီးရောကျွေးတွေကဝိုင်းဝိုင်းလဲသူ့ဘဝကနလန်မထူတော့ဘူးပြာပုံဘဝရောက်သွားပြီအဲ့ဒီကျွေးကြည့်အောင်ဆိုပြီးသူတစ်ပါးဒီဒီခါတဲ့မြေလေးတူးပြီးတော့သူတစ်ပါးရဲ့အခါစားအလုပ်ကိုလုပ်တယ်တဲ့စည်ရင်ကအလုပ်ကိုလုပ်အဲအဲ့အလုပ်ကငွေလေးရလာတဲ့အခါတော့သူကကျွေးတွေကလည်းမကြေးမိသားစုရက်ကြီးကလည်းခက်ခဲမလုံလောက်မပြည့်စုံအဲ့ဒီတော့သူရလို့ရ냐ဆိုပြီးသူ လောင်းကစားလုပ်တယ်တဲ့ဖဲရိုက်တဲ့ဖဲလဲရရောဖဲရရှုံးတာဟုတ်အဲ့ဒါရှုံးရောဖဲကလည်းရှုံးအိမ်ကနွားတွေကလည်းပြောင်းလဲရရတွေကလည်းမရှိအတွေးတွေကလည်းဝိုင်းဝိုင်းလဲအိမ်မှာသူတို့လှုပ်အားလည်းပဲအဲ့ခုနဇနီးမောင်နှံနှစ်ယောက်ပဲလှုပ်အားရှိတာဟုတ်အဲ့တော့လှုပ်အားလိုးလာတဲ့လှုပ်အားလိုးလာတဲ့အခါတော့စိတ်ကညင်ညင်ညင်ညင်နဲ့ကိုရင်ကလည်းပဲအဲ့မှာကိုရင်လည်းသူကကိုရင်နာဝိပ္ပလေတဲ့သူဝမ်းမသာနိုင်ဘူးအဲ့ခုနမိဘရဲ့စိတ်ထဲမှာ ကိုရင်ကွာဘာလို့မြတ်ဒီလောက်တော့ကြာကြာကိုရတာတော့ကိုရင်တွေ့တဲ့ကောင်တကယ်ဆဲတဲ့အဲ့ဒီကိုရင်ကိုလည်းငါကြီးမှကိုရင်ဆိုပြီးတော့သူကဆဲတဲ့တကယ်ကနေပြီးတော့တကယ်ဆိုကိုသားလေးသာသနာပေါ်ပြောနေတာဝမ်းသာမှာကိုဝမ်းမသာနိုင်ဘူးဒါတဲ့သူမှာစိတ်ဆင်းရဲပြီးတော့နှောင်တတွေဖြစ်လို့မြန်မာနိုင်ငံမှာအဲ့ဒီလိုဒါနတွေအလွန်ပဲများနေပါတယ်မင်းမှုနေကြပါတယ်အဲ့ဒီဒါနတွေမင်းမှုနေသမျှမြန်မာနိုင်ငံကြီးဆင်းရဲဖို့ရအကြောင်းတရားတွေမှာအဲ့ဒါလဲပါနေတယ်လို့ ဒီအမျိုးအမြင်ရှိတဲ့ယဟန်ပညာရှိလူပညာရှိတွေကဆိုကြပါတယ်ဒါကြောင့်အဲ့ဒီပကာတနာဒါနတွေကိုဖယ်ရှားကြပါဆိုပြီးတော့ကျေးဇူးတော်ရှင်အမရဗုဒ္ဓမြို့မဟာကဏ္ဍအောင်ဆရာတော်ဘုရားကြီးကတခွားပါမင်းကြတော်မူခဲ့ပါတယ်အဲ့ဒီလိုဒါနတွေမလုပ်ကြနဲ့ဘုန်းကြီးဗျာနေမလုပ်ကြနဲ့အာတုပါတွေရရှိမထားနဲ့စသဖြင့်မဟာကဏ္ဍအောင်ဆရာတော်ဘုရားကြီးကပြုပြင်ရေးတွေဟောပါတယ်စာတွေလည်းရေးပါတယ်အနာဂတ်သာသနာရေးအစရှိတဲ့စာအုပ်တွေရေးပါတယ် ရေးတဲ့အခါတော့မဟာကဏ္ဍဝန်ဆရာတော်ဘုရားကြီးကိုဘုန်းကြီးတွေရောလူတွေရောကင်မွန်းတတ်ကြတဲ့နာမည်ပေးကြတဲ့မဟာကဏ္ဍဝန်ဆရာတော်ဥဇနကကွန်မြူနီတဲ့အဲကွန်မြူနီဥဇနကဖြစ်သွားတဲ့ဘာဖြစ်လို့လဲဆိုတော့ပြည်ပြည်ကြီးတွေသူကပြောတာကိုဘုရားပွဲတွေမလုံးနဲ့ဘုန်းကြီးပြန်တွေမလုံးနဲ့စသဖြင့်ခုနရဟန်းကန်ရှင်ပြုတွေဒါတွေကိုငွေကုန်ကြေးကြခံပြီးတော့ကြီးကြီးကျယ်ကျယ်မလုံးနဲ့စသဖြင့်သူကအကုန်ပြုပြင်တာကိုပြုပြင်ရေးတရားတွေကမှန်ကန်တဲ့ဘုရားအလိုတော်ကြဝါဒတွေကထောက်ပြတယ် ဒါပေမဲ့မခံယူနိုင်တဲ့ပုဂ္ဂိုလ်တွေအတွက်တော့ကွန်မြူနစ်ဖြစ်သွားတာပေါ့ခုလည်းပဲမြန်မာနိုင်ငံမှာကုသိုလ်အရေးချုပ်ငွေတွေကိုပျော်ယုံတက်တက်ပင်ဆိုတဲ့ဒါနတွေကများနေပါတယ်တဲ့အဲ့ဒီဒါနတွေကိုမပြုတ်ပြနိုင်သေးသမျှဟောဗမာပြည်မှာစီးပွားရေးအတွက်ဒါအနှောင့်အယှက်ဖြစ်နေမှာပဲဒါကြောင့်ဒီအလှတစ်ခုမှာပတ္တာနုငေါဒနာ ပတ္တိဒါနပေါ့မျှဝေတဲ့ကုသိုလ်နဲ့ပတ်သက်ပြီးတော့မဟာကဏ္ဍဆရာတော်ဘုရားကြီးကတဏှာမှာသူကကိုကျင့်အဘိဓမ္မာဆိုတဲ့စာအုပ်ထဲမှာရေးထားတယ်အမျှဝေတာတဲ့အမျှဝေတဲ့အခါမှာသူကသူတစ်ပါးလေကုသိုလ်ရကြပါစေငါကုသိုလ်ရဲ့ဝေစုကိုရကြပါစေလို့ဒီလိုရစေခြင်းနဲ့စေရနာလေးနဲ့မွန်မြတ်တဲ့စေရနာလေးနဲ့ပေးဝေမှာကုသိုလ်ရတာကိုအဲ့ဒီနေရာမှာမာကဏ္ဍဆရာတော်ဘုရားကြီးကအမိန့်ရှိထားတယ်လူတယောက်တဲ့ဒီလိုပဲသူက အညာဒေသမှာတော့သူကရှိတယ်သူ့လူဆိုလို့ရှိရင်ကိုကတထောင်ကူတယ်ဆိုလို့ရှိရင်ကို့လူဆိုလို့ရှိရင်သူကပြန်ပြီးတော့တထောင်ကူတယ်အဲ့လိုအကူပေါ့လေပြန်ကူညီတဲ့ငွေပေါ့အဲ့ဒီကူတဲ့ငွေကိုသူကမျောပြီးတော့အဲ့ဒီလူကအကူငွေကိုမျောပြီးတော့ကျွေးတွေယူတာပေါ့လေကျွေးတွေအများကြီးယူပြီးတော့အဲ့ဒီအကူငွေငါ့ကိုအများကြီးလာလိမ့်မယ်ဆိုတော့မျောလင်းခြင်းနဲ့သူကအလှပေးတယ်အလှပေးတဲ့အခါတော့သူထင်တဲ့အတိုင်းသူမှန်းခြင်းနဲ့နှမ်းတွက်ကမကဲဘူးဖြစ်သွားတယ် ဘလို့ဖြစ်သွားလဲဆိုတော့သူ့မှာအကူငွေကသူထင်တဲ့လောက်မလာဘူးသူယူထားတဲ့ကျွေးတွေကအများကြီးဖြစ်အများကြီးဖြစ်တဲ့အခါတော့အလူပွဲကြီးကတော့ပြီးလို့မို့အဲ့ဒီအလူပြီးတဲ့နေ့ညနေပေါ့လေအညာဒီတမှာဆိုရင်ညနေတန်ဃာတွေအလူရှိအလူတကားအိမ်မှာတန်ဃာတွေအကုန်ကြွရဲအလူမန္တရှိအဲအဲ့ဒီအလူမန္တမှာတန်ဃာတော်တွေအကုန်ကြွပြီးတော့ဆရာတော်တစ်ပါးအရေးသက်ချတာပေါ့လေဗန္ဒီတန်တရာဝတ္တဒုက္ခတော်မောသနထာယဘာညာနဲ့ပေါ့လေ အဲ့လိုခုနဘုန်းကြီးကရှိရဆိုပေးတာပေါ့တကားနောက်ကမလိုက်ပါဘူးသူကစိတ်ထဲကအသားလေးဘာလို့နေလို့သူစိတ်ထဲကပါဇက်ကလည်းလိုက်မဆိုဘူးစိတ်ထဲကကျွေးကျွေးစင်းတွက်နေကူတာဘလောက်ကူတယ်ငါကျွေးရဘလောက်ယူထားတယ်ငါတော့ဒုက္ခပါပဲဟင်းကျွေးတော့ငါတော့အများကြီးပြင်းပြီးငါကူတာကနည်းနည်းလေးအဲ့လိုသူကျွေးစင်းတွက်နေတာတဲ့အဲ့ဒီကောင်ကဘုန်းကြီးကရေသက်လဲချပြီးတော့အနိနာလူကဟဲအမြဝေလဲအမြဝေလဲဟိုကရေသက်ချပြီးပြီအဲ့လိုပြောတဲ့အခါတော့ဟိုကကျွေးစင်းကတွက်တုံးရှိသေးတယ်စိတ်ထဲကစိတ်ထဲကတွက်နေတော့ ဟာဘွယ်ရေသက်ချလည်းပြီးသွားပြီပြီးသွားတဲ့အခါတော့အမြအမြယူတော့ဘူးကြပါဗျို့လို့ဩမှာဆိုအဲ့လိုဩမယ့်အစားအဲ့လိုမဩနိုင်ဘူးသူစိတ်ထဲမှာကျွေးစင်တွက်နေရတောက်ကျိုးနေပါပြီယို့လို့အဲ့လိုဩလိုက်တယ်ခုလည်းပဲအဲ့လိုဒါနတွေမဖြစ်ကြသေးနဲ့တဲ့အဲ့လိုတောက်ကျိုးနေပါပြီဆိုတဲ့ဒါနမျိုးတွေမဖြစ်ကြသေးနဲ့တဲ့မဟာကဏ္ဍဆရာတော်ဘုရားကြီးကသူကစကားကိုတခါတည်းပဲမှတ်မိသွားလောက်အောင်သူကနားထဲမှာမှတ်မိသွားလောက်အောင်ပေါ့လေကိုကျောင်းအောင်ဆံပြောတယ်လို့ပေါ့ မှတ်မိသွားလောက်အောင်စကားတွေနဲ့သူကပြုပြင်ပါတယ်အဲ့ဒီလိုပြုပြင်တော့ဒါနဆိုလို့ရှိရင်လည်းပဲအဲ့ဒီလိုပြုပြင်စရာဒါနတွေရှိတယ်အဲ့ဒီလိုပြုပြင်စရာဒါနတွေမြတ်စွာဘုရားရဲ့အလိုတော်မကြတဲ့ဒါနတွေဖယ်ရှားပြီးတော့မြတ်စွာဘုရားရဲ့အလိုတော်ကြတဲ့ပကာသနာတွေဖယ်ရှားနိုင်တဲ့ဒါနတွေပြုရမယ်တဲ့သီလတွေတော့စောင့်ပါလေတိကျုပ်ဥပုပ်မဖြစ်စေနဲ့တဲ့ကြားဘူးလားတိကျုပ်ဥပုပ်ဟောမကြားဘူးတိကျုပ်ကလေးဥပုပ်စောင့်တယ်ဥပုပ်စောင့်တဲ့အခါတော့တိကျုပ်ကလေးကကြီး သူလျှောက်တော့ရှားသေးတာပေါ့လေတားကောင်လိုက်ရှားလိုက်သေးတယ်ဘယ်သမင်းဘယ်ယုံဘယ်သရဝဘယ်ဘယ်ကြီးဘယ်ဆက်မှမတွေ့တဲ့ကောင်တော့သူကအင်းဒီနေ့တော့ငါဘာမှမရဘူးဥပုသ်ဆောင်တော့မယ်ဘာမှလည်းသားစရာမရှိဘူးအဲ့လိုသူကသားစရာမရှိတော့လို့ဥပုသ်ဆောင်တယ်ဥပုသ်ဆောင်နေတဲ့အချိန်ခါမှာသူ့ရဲ့အနာနာကတတ္တဝါလေးတစ်ကောင်ကသမင်မင်းလည်းသမင်ပေါ့လေသမင်လေးတစ်ကောင်ကနေဖြတ်သွားတယ်ဖြတ်သွားတဲ့အခါတော့မနေနိုင်ဘူးဝမ်းကကျွတ်ကျွတ်ကျွတ်ကျွတ်နဲ့ပယ်တွေကလည်းစားနေဘူး စားနေတဲ့အခါတော့အဲ့ဒီသမင်လည်းမြင်တော့တခါတည်းနောက်ကအပြေးလိုက်တာပေါ့အဲ့ဒီတစ်ကျုပ်လေးကအပြေးလိုက်သွားတဲ့အခါတော့ဟိုကသမင်ကဟိုတရားမင်းဖန်ဆင်းထားတဲ့သမင်ကိုအဲဖန်ဆင်းထားတဲ့သမင်ဆိုတော့သူလိုက်ပြီးလိုက်ပြီးလိုက်ပြီးဖြည်းဖြည်းသွားလဲမမီမြန်မြန်သွားလဲမမီဘယ်လိုလိုက်လို့မှမမီမမီတဲ့အခါတော့သူကလက်လျှော့ပြီးတော့อืมတော်သေးရဲ့တော်သေးရဲ့ငါရဲ့သီလကျိုးတော့မလို့တဲ့อืมခုငါရဲ့သီလမကျိုးဘူးတော်သေးတယ်တော်သေးတယ်တဲ့ခုလည်းပဲ အဲဥပုပ်တိတော့ဆောင်းပါရဲ့သီလတွေတော့ဆောက်ကြည့်ပါရဲ့အဲ့ဒီသိကျုပ်ဥပုပ်သိကျုပ်သီလမျိုးတော့မဖြစ်စေနဲ့တဲ့ဒါသီလနဲ့ပတ်သက်ပြီးသွားပြီဒါနကုသိုလ်လည်းပဲလုပ်ရပါတယ်သီလကုသိုလ်လည်းပဲဆောက်တည်ရပါတယ်ဘာဝနာကုသိုလ်လည်းပွားရပါတယ်တဲ့ဘာဝနာကုသိုလ်တချို့ကလာပြီးတော့အာထုတ်ကြတယ်ယရိယာချင်းချင်းလို့တဲ့တချို့ကကံဆိုးနေလို့တဲ့အမျိုးမျိုးပါပဲလေတချို့ကဒုက္ခတွေရောက်နေလို့ အကြောင်းအမျိုးမျိုးနဲ့တချို့ကလည်းအိမ်တော်ရေးအဆင်မပြေလို့လူမှုရေးအဆင်မပြေလို့စသဖြင့်အကြောင်းအမျိုးမျိုးတွေနဲ့လာပြီးတော့အားထုတ်ကြဘယ်လိုပဲအားထုတ်အားထုတ်မိမိတို့ဒီတရားအားထုတ်တဲ့အခါမှာဆိုရင်တော့တကယ်တရားရရေးကိုရှေ့ရှုပြီးတော့အားထုတ်ရမယ်တဲ့တရားရှိကြရေးဟန်ဆောင်ယောဂီမလုံနဲ့ဟန်ယောဂီမလုံနဲ့တကယ်အမှန်ယောဂီဖြစ်အောင်လုပ်ရမယ်အသွင်ဆောင်ယောဂီမလုံနဲ့အကျင့်ဆောင်ယောဂီဖြစ်ရမယ်တဲ့အသွင်ဆောင်ယောဂီဆိုတာကယောဂီရဲ့ဝတ်စုံလေးတော့ဝတ်ထားပါရဲ့ဒါပေမဲ့လို့ ယောဂီရဲ့အမှုအရာမရှိယောဂီရဲ့အလုံးမရှိအဲ့ဒီလိုဆိုလို့ရှိရင်တော့သူကအသွင်ဆောင်ယောဂီတက်တက်ပဲတဲ့အကျင့်ဆောင်ယောဂီမဟုတ်ဘူးတဲ့ယောဂီကအသွင်ဆောင်ယောဂီလည်းဖြစ်ရပါတယ်အကျင့်ဆောင်ယောဂီလည်းဖြစ်ရပါတယ်စစ်သားဆိုတာယူနီဖောင်းဝတ်ထားရုံနဲ့စစ်သားကောင်းလို့ဆိုလို့မရပါဘူးတဲ့ရှေ့တန်းစစ်မျက်နှာမှာတစ်ဖက်ရန်သူတွေကိုနိုင်အောင်တိုက်ပွဲဆင်နွှဲနိုင်မှာအဲ့ဒီစစ်သားဟာစစ်သားကောင်းလို့ဆိုလို့ရပါတယ်တဲ့ အဲ့ဒီလိုပါပဲတဲ့ယောဂီဟာလည်းပဲယောဂီဝတ်စုံဝိထားယုံနဲ့ယောဂီကောင်းလို့ဆိုလို့မရသေးပါဘူးတဲ့ယောဂီဝတ်စုံဝိထားယုံနဲ့မကယောဂီရဲ့အလုပ်ကိုလုပ်ရပါတယ်ယောဂီအလုပ်ကဘာလဲတစ်ခုပဲရှိတယ်ဘာလို့ယောဂီတော့တစ်ခုပဲရှိတဲ့ပေါ်လာသမျှအာယုံမလွတ်တမ်းရှိမှတ်တာဟာယောဂီရဲ့တစ်ခုတည်းသောတောင်ပါတဲ့ပေါ်လာသမျှအာယုံတွေကိုသတိကလေးနဲ့မလွတ်တမ်းရှုမှတ်နေတာဟာ ယောဂီရဲ့တခုတည်းသောတာဝန်မှာတဲ့ယောဂီမှာတာဝန်တစ်ခုပဲရှိတယ်။ဘာလဲသိလို့ရှိရင်ပေါ်လာတဲ့မြအာယုံကိုမလွတ်တမ်းရှုမှတ်ရမယ်။ဖောင်းနာလေးပေါ်လာလို့ရှင်ဖောင်းနာရဲ့အစလည်းသုံးကနေဖောင်းနာဝမ်ပိုက်ကလေးအစကနေပြီးတော့ဖောင်းတက်လာတဲ့အလဲပိုင်းအဆုံးပိုင်းဝမ်ပိုက်ရဲ့အစလည်းဆုံးလှုပ်ရှားမှုလေးဒါလေးကိုမိမိကမလွတ်အောင်မှတ်ရ။ပိန်နာလေးပေါ်လာတယ်ဆိုလို့ရှင်ပိန်နာလေးကိုအစလည်းဆုံးစိတ်ကလေးကပ်ပါတော့မှတ်ရတယ် အစာပိုင်းလေးပဲမှတ်နိုင်တယ်အလယ်ပိုင်းလေးပဲမှတ်နိုင်တယ်အဆုံးပိုင်းအဆုံးပိုင်းလေးပဲမှတ်နိုင်တယ်အဲ့ဒီလိုမမဟုတ်တာဘူးသူကအစာပိုင်းရောအလယ်ပိုင်းရောအဆုံးပိုင်းရောဒီတစ်ပေါင်းဒီတစ်ပိန်တော့မှတ်မှတ်နိုင်ပါရဲ့နောက်တစ်ပေါင်းနောက်တစ်ပိန်ရောလွတ်သွားပြန်ရောအဲ့ဒီလိုလည်းမဟုတ်ရဘူးနောက်တစ်ပေါင်းနောက်တစ်ပိန်ရောက်တော့လည်းပဲမှတ်နိုင်ရမယ်အစလည်းဆုံးနောက်တစ်ပေါင်းတော့အစလည်းဆုံးနောက်တစ်ပိန်ရဲ့အစလည်းဆုံးစိတ်ကလေးကပ်ပါတော့မှတ်ရအဲ့လိုတစ်ပေါင်းပြီးတစ်ပေါင်းတစ်ပိန်ပြီးတစ်ပိန်မိမိရဲ့စိတ်ကလေးဟာကပ်ကပ်ကပ်ကပ်ပြီးတော့အစလည်းဆုံးပါသွားအောင်မှတ်နိုင်ရမယ်တဲ့ အဲ့ဒီလိုမှတ်နိုင်လာပြီဆိုလို့ရှိရင်ဒီကျိုးကြီးဟာအမြင်လေးတမြင်လေးဆိုလို့ရှိရင်ကျိုးကြီးဟာအမြင်လေးအများကြီးကိုစုပေါင်းမှသူကကျိုးကြီးဖြစ်သွားတာကိုအမြင်လေးတမြင်လေးဆိုလို့ရှိရင်တော့အဲ့ဒီကျိုးဟာဘာမှမခိုင်ဘူးခဏလေးဆွဲပြတ်လိုက်လွယ်လွယ်လေးနဲ့ပြတ်တာအဲ့ဒီအမြင်လေးတွေအများကြီးပေါင်းလိုက်တဲ့အခါတော့သူကကျိုးကြီးဖြစ်သွားတယ်ကြီးမားတော့ကျိုးကြီးဖြစ်သွားတဲ့အခါတော့ဆွဲသန်းကျက်တော့ဆွဲသန်းမပြတ်တော့ဘူးအဲ့ဒီလိုပဲတဲ့ မိမိရဲ့အမှတ်တတိလေးတစ်ပေါင်းအာယုံတစ်ပေါင်းမလိုက်တယ်မိမိရဲ့တတိလေးကကပ်ပါသွားတယ်တမာရီရောတတိရောဖြစ်တယ်ဝရိယရောဖြစ်တယ်အဲမိမိရဲ့တတိအတမာရီယဒီတစ်ပေါင်းမှာဆိုလို့ရှိရင်တအားရသွားတယ်နောက်တစ်ပေါင်းမှာဆိုရင်နောက်တအားနောက်တစ်ပေါင်းမှာဆိုရင်နောက်တအားပိဏမတ်တော့လဲနောက်တအားအဲ့ဒီလိုဖြစ်အားတွေအားတွေကျိုးလေးတွေဆုလိုက်တဲ့အခါတော့ကျိုးနဲ့တူတယ်အားလေးတွေပေါ့ဆုလိုက်တဲ့အခါတော့အင်အားတွေကကောင်းသွားတယ်အင်အားတွေကကောင်းသွားတဲ့အခါရောက်တော့မြင်ရမယ့်ယုံ nant တရားတွေမြင်လာတယ် ကြောင်ကျိုးတွေသိလာတယ်မမျက်စိရဲ့သဘောတွေသိလာတယ်သူကမမြင်ပါနဲ့လို့တားလို့ကိုမရဘူးသူကအကြောင်းတရားအပြည့်စုံတော့အကျိုးတရားအလိုလိုရလာတာပါပဲသူကဒါကြောင့်တဲ့မြတ်စွာဘုရားကသဗ္ဗပါပတ္တအကရဏံကုသလတ္တဥပသံဗရာကုသလတ္တကုသိုလ်မန္တမြကိုဥပသံဗရာပြည့်စုံစေရခြင်း၎င်းတဲ့ကုသိုလ်မန္တမြလောက်ရမယ်တဲ့ ဒါနာကုသိုလ်လည်းလုပ်ပါသီလကုသိုလ်လည်းလုပ်ပါဘာဝနာကုသိုလ်လည်းလုပ်ပါဒါတော့ကာမဝဆရကုသိုလ်ကာမဘုံကကုသိုလ်လို့ခေါ်ပါတယ်ခုနဝိယဝဆအပ္ပစာယနာပတ္တိဒါနာပတ္တန်မောရဏဓမ္မတဝနာဓမ္မဒေသနာတိတိစုကာမအဲ့ဒီကုသိုလ်တွေဟာကာမဝဆရကုသိုလ်လို့ခေါ်တယ်ရူပဝဆရကုသိုလ်ဆိုတာကလည်းရှိသေးတယ်ရူပသံ၅ပါးပထမဇန်ဒုတိယဇန်တတိယဇန်သတုတ္တဇန်ပစ္စမဇန်အဲ့ဒီသံ၅ပါးကုသိုလ်ရဲ့ အရူပဇံကုသိုလ်ဆိုတာလည်းရှိသေးတယ်အရူပဇံကုသိုလ်က၄ပါးရှိတယ်အဲ့ဒီကုသိုလ်တွေလည်းမိမိစွမ်းနိုင်တယ်ဆိုလို့ရှိရင်ရအောင်ပြုလုပ်ရပါတယ်တဲ့ကဲနောက်ဆုံးကတော့သူကမဲ့ကုသိုလ်ခေါ်တာပေါ့လောကုတ္တရာကုသိုလ်လောကုတ္တရာမဲ့ကုသိုလ်အဲ့ဒီမဲ့ကုသိုလ်ကိုလည်းပဲပြည့်စုံအောင်အားထုတ်စီရပါတယ်အားထုတ်ရပါတယ်တဲ့ဒီတော့မြတ်စွာဘုရားကဆုံးမခဲ့တာကကုသိုလ်တွေလုပ်ရပါတယ်တဲ့အကုသိုလ်တွေရှောင်ရပါတယ်တဲ့ကုသိုလ်တွေလုပ်เสียမလိုဘူး အာကုသိုလ်တွေရှောင်တရားမလိုဘူးလို့ပြောတဲ့ဝါဒဘက်ကမလိုက်ပါနဲ့တဲ့ကုသိုလ်လုပ်ရပါတယ်အကုသိုလ်ကိုရှောင်ရပါတယ်အဲ့တော့အဆုံးမဘယ်နှခုဖြစ်သွားပြီတော့နှစ်ခုဖြစ်သွားပြီဒုတိယအဆုံးမကိုတော့မဟာသီဆရာတော်ဘုရားကြီးကလင်္ကာဘယ်လိုသိတာတော့ကုသိုလ်တရားဖြစ်ပွားစုံစေဒုတိယကနော်နှစ်ကြောင်းပြန်ဆိုတာမှာအကုသိုလ်များရှောင်ရှားပဲလေကုသိုလ်တရားဖြစ်ပွားစုံစေ တတိယကမိမိစိတ်ဓာတ်ဆက်ဆွဖြူစေဤသုံးပါးဘုရားဆုံးပါပဲကဲဆိုကြည်သားမှာအာကုသိုလ်များရှောင်ရှားပဲလေကုသိုလ်တရားဖြစ်ပွားဆုံးစေသုံးကောက်ဆိုကြည်သားမှာအမှန်တန်ကောင်းပါတယ် အဲ့ဒီသုံးမျိုးတည်းကဘယ်နှမျိုးပြီးသွားပြီတော့နှမျိုးပြီးသွားပြီတဲ့နောက်သုံးခုမြောက်ဖြစ်တဲ့မိမိစိတ်ဓာတ်ဆတ်ဆတ်ဖြူစေတဲ့အနုပုဗ္ဗေနမေရာဝီထောကံထောကံခဏိခဏိကမ္မာရောရကတတေဝနေတမိမလမတနောအနုပုဗ္ဗေနမေရာဝီထောကံထောကံခဏိခဏိကမ္မာရောရကတတေဝနေတမိမလမတနော ပညာရှိပုဂ္ဂိုလ်ဆိုတာတဲ့အဲ့ဒီခုနဘုရားဝဂါတာဘုရားဝဂါတာရဲ့အဓိပ္ပာယ်ကပညာရှိပုဂ္ဂိုလ်ဆိုတာဗရိစရာလို့လို့ရပါတယ်ဗရိစရာဆိုတာရွှေကိုသူကရွှေကိုသူလို့သူလို့ရှင်တဲ့လက်ဝတ္တန်သာယရနာလုပ်ဖို့ရာအတွက်ရွှေမှာနံပါတ်1ဘာတွေကင်းစင်အောင်လုပ်ရသေးလဲဆိုလို့ရှိရင်ရွှေမှာအညစ်အကြေးတွေကင်းစင်အောင်လုပ်ရပါတယ်တဲ့ရွှေကိုအညစ်အကြေးကင်းစင်အောင်လုပ်တဲ့အခါမှာတစ်ခါ ရွှေအဲ့ဒီခုနပိုရဲ့မိုက်ခွက်ထဲမှာထည့်ပြီးမိအပူပေးပေါ့တခါပေးုံနဲ့လည်းမရပါဘူးတခါပေးုံနဲ့လည်းအညစ်အကြေးတွေကလုံးဝစင်မသွားပါဘူးနောက်တခါထပ်ပြီးတော့အပူပေးပြီးတော့အညစ်အကြေးတွေကင်းစင်အောင်လုပ်ရပါတယ်တတိယတခါသတုဒ္ဒတခါပစ္စမတခါစသဖြင့်အကျဉ်းကြီးအခါခါအပူတွေပေးပြီးတော့အဲ့ဒီရွှေတွေကအညစ်အကြေးတွေကိုအကုန်လုံးဖယ်ထုတ်ရပါတယ်တဲ့အဲ့ဒီလိုဖယ်ထုတ်လိုက်မှ အဲ့ဒီရွှေဟာကိုလို့ရှင်တဲ့လက်ဝတ်တန်စာယရနာကိုကိုလိုရှင်တဲ့ပုံစံနဲ့လုပ်လို့ရပါတယ်တဲ့ကျွတ်ဆက်တဲ့သဘောခုနအညစ်အကြေးတွေကင်းမကင်းစင်မှုဆိုရင်တော့ကျွတ်ဆက်တဲ့သဘောရှိတာပေါ့နော်ပျော်ပြောင်းတဲ့သဘောနူးညံ့တဲ့သဘောလေးကျွဲတဲ့သဘောဒါကြီးလည်းမရှိဘူးပေါ့အဲနူးညံ့တဲ့သဘောမရှိဘူးကျွတ်ဆက်တဲ့သဘောရှိတယ်ပေါ့ဒါကြောင့်တဲ့အပူပေးပြီးတော့အညစ်အကြေးတွေကင်းစင်အောင်လုပ်ရပါတယ်တဲ့အဲ့ဒီလိုပါပဲတဲ့ပညာရှိတဲ့အမျိုးသားအမျိုးသမီးဆိုတာ မိမိတန်တန်ကအညစ်အကြေးတွေကိုတဲ့တစတစတစတစတစတစနဲ့ဖယ်ဖယ်ဖယ်ဖယ်ပြီးတော့ထုတ်ပြရပါတယ်တဲ့ဒါမျိုးဆိုဘုရားဟောခဲ့တဲ့ဂါထာတပုတ်ရဲ့အဓိပ္ပာယ်ပါအမှန်တန်ကောင်းပါတယ်တဏီယာမှာတော့မြတ်စွာဘုရားအင်္ဂုတ္တရနိကေမှာဟောခဲ့တယ်ရွှေပရိမေတဲ့ရွှေရွှေကျင်တယ်တဲ့ရွှေကျင်တဲ့အခါတော့ရွှေရှိတဲ့နေရာရွှေရှိတဲ့နေရာရွှေကျင်မှုတဲ့ပုံကိုသိတာပေါ့လေ ရွှေကျင်တဲ့အခါတော့သဗ္ဗမအကျမ်းစားသူကဒီကြောက်စရိတ်ခဲတွေသဲတွေမြူအမုံတွေပေါ့လေအဲ့ဒီဟာတွေပါတယ်အဲ့ဒီဟာတွေပထမရွှေကျင်တဲ့အခါတော့အဲ့ဒီဟာတွေအကျမ်းစားအညစ်အကြေးတွေပေါ့လေခုနကြောက်စရိတ်ခဲတို့သဲတို့ဗာမြေကြီးခဲတို့ပေါ့လေဒါတွေအကုန်လုံးကိုဖျက်ပြရပါတယ်ဒုတိယတဲ့ဒါဘုရားဟောတဲ့စကားပါပဲဒုတိယကတော့အလေအလတ်ခုနကြောက်စရိတ်ခဲတွေသဲတွေမြူမုံတွေမြေကြီးခဲတွေဒါဖျက်ပြရတယ်အလေအလတ်စားအညစ်အကြေးတွေ အဲတတိယရောက်တော့တိမ်မွေးတဲ့အညစ်အကြေးတွေဖယ်ပြရပါတယ်တဲ့၃ချိန်အဲဒီ၃ချိန်ဆိုလို့ရှိရင်တော့ရွှေသားကြီးလည်းကြံတော့တာပေါ့ရွှေသားကြီးလည်းကြံတဲ့အခါမှာရွှေကိုခုနကဖိုးနဲ့ထိုးပြရပြီဖိုးဖိုးနဲ့မိုက်ကွက်ထဲမှာတက်အပူပေးရတာပေါ့လေအပူပေးပြီးတော့အညစ်အကြေးကိုအခါခါထုတ်ပြရတယ်တချိန်တကာမကအခါခါထုတ်ပြီးအခါခါထုတ်ပြီးအညစ်အကြေးတွေဆင်သွားပြီဆိုမှအဲ့ဒီရွှေဟာ ကိုကြိုက်တဲ့ဟာလုပ်လို့ကိုလိုချင်တဲ့ပုံစံသွင်းလို့ရပါတယ်တဲ့အဲ့ဒီလိုပါပဲတဲ့ယောဂီပုဂ္ဂိုလ်ဟာတဲ့တရားအထုတ်တဲ့ပုဂ္ဂိုလ်ဆိုတာနံပါတ်1မိမိတဏ္ဍာအကျဉ်းစားကိလေသာတွေကင်းအောင်ကြိုးစားရတယ်နံပါတ်2တဲ့အလေအလတ်ကိလေသာတွေကင်းအောင်လုပ်ရတယ်နံပါတ်3ကတော့သူကအကျဉ်းအနုစားကိလေသာအနုစားကိလေသာတွေကင်းအောင်လုပ်ရတယ်တဲ့ ကျန်စာကိလေသာတွေဆိုတာက မကောင်းတဲ့ခုနကာယတုစရိုက်ဝစီတုစရိုက်မနောတုစရိုက်တွေအလေအလတ်အလေအလတ်ကိလေသာတွေဆိုတာကတော့ကာမဝိကျက်၊ဗျာပါဒဝိကျက်၊ဝိဟိန္ဒဝိကျက်ခေါ်တဲ့ဝိကျက်မကောင်းတဲ့ဝိကျက်အကျဉ်း၃မျိုးသူကအနုစာကိလေသာဆိုတာကတော့ဒီကိုယ်ကိုအချင်းကြီးခံနေတာတို့တရားနဲ့ပတ်သက်ပြီးတော့သိကျင့်တတ်နေတာတို့ဒီလိုဟာမျိုးတွေပေါ့လေအဲ့ဒီလိုခုနမကောင်းတဲ့ကိလေသာအညစ်အကြေးတွေ ကိလေသာအညစ်အကြေးတွေတဲ့မိမိတဏ္ဍာကကင်းစင်သွားအောင်လုပ်ရမယ်တဲ့ကိလေသာအညစ်အကြေးတွေကင်းစင်သွားအောင်လုပ်မယ်ဆိုလို့ရှိရင်ဘယ်လိုလုပ်မှာလဲကိလေသာအညစ်အကြေးတွေကင်းစင်သွားပြီဆိုလို့ရှိရင်ကာယကံနဲ့ပတ်သက်တဲ့ကိလေသာအညစ်အကြေးကတော့သီလနဲ့ဖယ်ရှားရတယ်ဝစီကံနဲ့ပတ်သက်တဲ့ကိလေသာအညစ်အကြေးတွေကိုသီလနဲ့ပဲဖယ်ရှားရပါတယ်အဲမနောကံမှာစိတ်ထဲမှာဖြစ်ပေါ်တဲ့ကိလေသာအညစ်အကြေးတွေကိုတော့ တမာရီနဲ့ဖယ်ရှားရတယ်တဲ့မျိုးကိလေသာလို့ခေါ်တဲ့အနုတ္တယကိလေသာရှိအဲ့ဒီအနုတ္တယကိလေသာအာရမဏအနုတ္တယကိလေသာကိုတော့ဝိပဿနာပညာနဲ့ဖယ်ရှားရပါတယ်အနုတ္တယကိလေသာတန်တနာအနုတ္တယကိလေသာလို့ခေါ်တဲ့ကိလေသာကိုတော့မဲ့ပညာနဲ့ဖယ်ရှားရပါတယ်တဲ့အဲ့ဒီလိုဖယ်ရှားဖို့ရာအတွက်ဆိုတော့ပေါ်လာသမျှပေါ်ကိုက်ပေါ်ကိုက်အာယုန်တွေကိုပေါ်ကိုက်ပေါ်ကိုက်ပေါ်ကိုက်မှာမလွတ်အောင်မှတ်ရပါတယ်တဲ့ဒီနေရာမှာကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပြီးကုန်းထားတဲ့လင်္ကာလေးတစ်ခုဟာလည်းပဲ အမတန်ကောင်းပါတယ်ပေါ်တိုင်းမပြတ်ရှုမှတ်နေလျင်ရုပ်နာနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲညံတဲ့ပေါ်တွင်အနတ္တသိရနိဗ္ဗာန်ဝင်တဲ့အမတန်ကောင်းပါတယ်ပေါ်တိုင်းမပြတ်ရှုမှတ်နေလျင်ရုပ်နာနှမျိုးကြောင်းကျိုးသိမြင်တဲ့မမြဲဆင်းရဲညံတဲ့ပေါ်တွင်အနတ္တသိရနိဗ္ဗာန်ဝင်တဲ့ယောဂီတို့ဆိုကြည့်ရအောင်နော် ပေါ်တိုင်းမပြတ်ရှုမှတ်နေလျင်ယုတ်နံနှမျိုးကြောင်းကျိုးသိမြင်မမြဲဆင်းရဲညံတဲ့ပေါ်လွင်အနတ္တတိယနိဗ္ဗာန်ဝင်ကဲယောဂီတွေဆိုတတ်တယ်လို့သုံးောက်ဆိုကြည့်ပါ 东哥。 ပြတ်ရှုမှတ်နေလျင်ဆိုပေါ်တိုင်းဆိုတာကမြင်တိုင်းမပြတ်ရှုမှတ်နေလျင်ကြားတိုင်းမပြတ်ရှုမှတ်နေလျင်နာမ်တိုင်းမပြတ်ရှုမှတ်နေလျင်စားတိုင်းမပြတ်ရှုမှတ်နေလျင်မြင်ကြားနံစာခြေတိုင်းမပြတ်ရှုမှတ်နေလျင်သိတိုင်းမပြတ်ရှုမှတ်နေလျင်ဖောင်းတိုင်းမပြတ်ရှုမှတ်နေလျင်ပိန်တိုင်းမပြတ်ရှုမှတ်နေလျင်ကိုယ်တိုင်းမဆက်ကိုယ်တိုင်းမပြတ်ရှုမှတ်နေလျင်ဆန်တိုင်းမပြတ်ရှုမှတ်နေလျင်စသည်အကုန်လုံးပါပဲကိုယ်ရာဆန္ဒလှမ်းနာလှမ်းတိုင်းခြားတိုင်းအဲ့လိုပေါ့ ကုန်လုံးမှာပဲဒီညာလေးမှာဒွါရ6ပါးမှာပေါ်လာသမျှအာယုန်ကိုမပြတ်ရှုမှတ်နေလို့ရှိရင်တဲ့ပေါ်တိုင်းမပြတ်ရှုမှတ်နေလျင်သတိလေးနဲ့ရှုမှတ်နေလို့ရှိရင် မြင်မြင်နဲ့ကြားရင်ကြားတယ်နားရင်နားနဲ့စားရင်စားတယ်ထီရင်ထီတယ်သိရင်သိတယ်ကိုယ်ရင်ကိုယ်တယ်ဆန်းရင်ဆန်းတယ်ဘယ်လန်းရင်ဘယ်လန်းနဲ့ညာလန်းရင်ညာလန်းနဲ့အဲ့ဒီလိုခုနပေါ်တိုင်းမပြတ်ရှုမှတ်နေလို့ရှိရင်တဲ့ယုတ်နံနှမျိုးအကြောင်းကျိုးသိမြင်ရုပ်ဖက်နာမဲဆိုတာမြင်လာမယ်တဲ့ ငါလှမ်းတာမဟုတ်ဘူးငါသွားတာမဟုတ်ဘူးယောက်ျားသွားတာမဟုတ်ဘူးမိန်းမသွားတာမဟုတ်ဘူးစသဖြင့်ပုဂ္ဂိုလ်တ attva အယူဆွဲတွေသင်ပြီးတော့ရုပ်နဲ့နာမယ်ရှိတယ်မှတ်တဲ့အာယုံလေးရမှတ်စိတ်လေးရမှတ်တဲ့အဖခံရတဲ့အာယုံလေးရမှတ်စိတ်လေးရဒါပဲရှိတာပဲအဲ့ဒီရုပ်နဲ့နာမယ်ရှိတာပဲပုဂ္ဂိုလ်တ attva မရှိဘူးအဲ့ဒီလိုမြင်လာတယ်အကြောင်းကျိုးလည်းမြင်လာတယ်အဲ့ဒီခုနကရုပ်နာနေကြောင်းကျိုးဆက်ပြီးဖြစ်နေတဲ့ရုပ်နာနေဟာပေါ်ပြီးတော့ပျောက်သွားတာပဲဘာမှကြတာမဟုတ်ငါလည်းရင်တော့ထင်နေတာတော့ဒီတစ်သက်လုံးဒီဟာတွေကအမြဲတမ်းပဲတည်ရှိနေတယ်လို့ထင်တာအခုမဟုတ်ဘူး မှာမှတ်လိုက်တဲ့အခါတော့အခုပေါ်ပြီးတော့အခုပြောက်သွားတာပဲအခုပေါ်ပြီးအခုပြောက်နေဟောမမြဲတဲ့သဘောတွေပဲအဲ့ဒီအဖြစ်ပြက်တံကိုခံနေရလို့မကောင်းတဲ့သဘောတရားတွေပဲဒုက္ခတွေပဲဖြစ်ထားတဲ့ဟာတွေမပြက်ပါနဲ့လို့ဘယ်သူမှတားလို့မရဘူးဆိုမရတဲ့အနတ္တတွေပဲဆိုတာကို तू ကအဲ့ဒီလိုတတိသမารိဉာဏ်အားတွေတစ်ဆင့်တစ်ဆင့်တစ်ဆင့်တစ်ဆင့်တိုးတိုးတိုးတိုးပြီးကောင်းလာတဲ့အခါမှာအဲ့ဒီလိုအသိဉာဏ်တကားတွေကလည်းတစ်ချက်ပြီးတစ်ချက်တစ်ချက်ပြီးတစ်ချက်တိုးတိုးတိုးတိုးပြီးတော့ပွင့်လာပါတယ်တဲ့နောက်ဆုံးရောက်တော့အနတ္တတိယနိဗ္ဗာန်ဝင်တဲ့ နောက်ဆုံးကျတော့အနတ္တဉာဏ်ပြည့်စုံပြီးတော့နေတာဒုက္ခအနတ္တဆိုတဲ့ဝိပဿနာဉာဏ်ပြည့်စုံပြီးတဲ့အခါရောက်တော့တဲ့နိဗ္ဗာန်ဆက်ရောက်သွားပါတယ်တဲ့အဲ့ဒီနိဗ္ဗာန်ဆက်ရောက်ဖို့ရာအတွက်ယောဂီသူတော်စင်းတွေယခုပေါ်လာသမျှအာယုန်တွေကိုမပြတ်ရှိမှနေကြတယ်မြင်တဲ့ခိုင်မှမြင်တယ်လို့မှတ်တယ်ကြားတဲ့ခိုင်မှကြားတယ်လို့မှတ်တယ်နာနာစားတာသိတာသိတဲ့ခိုင်တွေမှလည်းပဲအဲ့ဒီလိုမြင်နေကြတယ်နာနာစားတာသိတဲ့စသဖြင့်မှတ်နေကြတယ်တဲ့အဲ့ဒီလိုမှတ်နေတာယုံနာနေကွဲပြီးတော့သိလာအောင်အကြောင်းအကျိုးတွေသိလာအောင်မမြဲတဲ့သဘောတွေမြင်လာအောင် ဆင်းရဲတဲ့သဘောတွေသိလာအောင်အဆိုးမရတဲ့သဘောတွေသိလာအောင်ယုံနာခတိချုပ်သိမ်းချုပ်ငြိမ့်သွားတဲ့နိဗ္ဗာန်ကိုမြင်အောင်ဆိုပြီးတော့အစဉ်စဉ်ဉာဏ်တရားတွေပွင့်လာအောင်ဆိုပြီးတော့တရားတွေပေါ်ကိုက်ပေါ်ကိုက်အာရုံတွေကိုမပြပြစူးစမ်းပြီးတော့ရှုမှတ်နေကြတာအဲဒီလိုရှုမှတ်လိုက်လို့ရှိရင်မိမိတန်တန်ကသစိတ်တပရိယောတာပနံအေတံဗုဒ္ဓနာသာသနံတဲ့သစိတ်တပရိယောတာပနံမိမိရဲ့စိတ်ကိုဖြူစင်စေခြင်း၎င်းအေတံဤသုံးပါးသည်ဗုဒ္ဓနာဘုရားရှင်တို့ဤသာသနံသုံးပါတော်ပေ၏တဲ့ နံပါတ်3အဆုံးအမကဘုရားအဆုံးအမကမိမိရဲ့စိတ်ကိုဖြူစင်စေခြင်းတဲ့ဒီစိတ်ဟာသူ့အတိုင်းတိုင်းထားမယ်ဆိုရင်တော့ဘယ်ဖြူစင်လိမ့်မလို့ဖြူစင်အောင်လုပ်ထားတဲ့ဒီကြီးခွက်ကြီးပဲရေရေချိုးတဲ့ကြီးခွက်ပဲထားပါတော့အဲ့ဒီကြီးခွက်ဟာပြောင်းဝင်းနေအောင်သူကတိုက်ထားအောင်တော့မတိုက်ဘဲနဲ့ဒီတိုင်းပြစ်ထားမယ်ဆိုလို့ရှိရင်ကြာရင်တော့ကြီးကြီးတွေတဲပြီးတော့ဒီကြီးအိုးရဒီကြီးခွက်ကြီးဟာကြာတော့ပြန်ပြီးတော့အညစ်အကြေးတွေပေးပြီးတော့မဲသွားတာပဲပေါ့လေ အဲ့ဒီလိုပါပဲမိမိရဲ့ခန္ဓာကိုယ်ပဲထားပါအောင်တော့ခန္ဓာကိုယ်မှာလည်းပဲနေစဉ်နေစဉ်နေစဉ်ဒီမှာရေမချိုးမတန့်စင်မှုဆိုလို့ရှိရင်ခန္ဓာကိုယ်ကြီးမှာညစ်ကြေးတွေပေးနေမှာပဲအဲ့ဒီလိုပါပဲမိမိရဲ့စိတ်မှာလည်းပဲဒီအတိုင်းပြစ်ထားလို့ကတော့ဘယ်သူအတိုင်းတိုင်းထားလို့ကတော့ဘယ်စီဖြူစင်လာလိမ့်မလို့တချို့သောပုဂ္ဂိုလ်တွေကပြောကြတယ်စိတ်ကိုစိတ်တိုင်းတိုင်းထားတဲ့ဒီတိုင်းတိုင်းထားရင်ပြီးတာပဲတဲ့တချို့သောပုဂ္ဂိုလ်တွေအဲ့ဒါတွေသာသနာတန်ရှင်းရေးတော့သွားရှာပါပြီအဲ့ဒါတွေ ဒါအဲ့ဒီလိုဝါဒတွေရှိတယ်တဲ့အဲ့ဒီလိုဝါဒတွေနဲ့ဘုရားဝါဒနဲ့ရှင်းလာလို့ရှိရင်အဲ့ဒီဝါဒတွေကဘုရားဝါဒမဟုတ်ပါဘူးတဲ့ဘုရားဝါဒမဟုတ်တဲ့ဝါဒနဲ့ဘုရားဝါဒနဲ့ရှင်းလာလို့ရှိရင်တဲ့ဘုရားသားတော်သမီးတော်တွေကဘယ်ဘက်လိုက်ရမှာတော့တဲ့စိတ်ကိုစိတ်အတိုင်းတိုင်းထားဆိုတဲ့ဝါဒပဲလိုက်ရမလားတဲ့မလိုက်ရဘူးတဲ့စိတ်ကိုစိတ်အတိုင်းတိုင်းမထားနဲ့တဲ့မကောင်းတဲ့စိတ်ဆိုလို့ရှိရင်လည်းစိတ်ကြအောင်လို့အဲမိမိရဲ့စိတ်ကိုမကောင်းတဲ့စိတ်တွေစင်ကြအောင်မကောင်းတဲ့အညစ်အကြေးတွေစင်ကြအောင်လုပ်ရမယ်တဲ့အဲ့ဒီဝါဒပဲလိုက်ရမယ်တဲ့ ဒီတော့ပြန်ပြီးတော့ခြုံလိုက်လို့ရှိရင်မကောင်းတဲ့အာကုသိုလ်တွေကိုမလုပ်ရဘူးတဲ့မြတ်စွာဘုရားကကောင်းတဲ့ကုသိုလ်မှန်သမျှကိုအကုန်လုံးတဲ့မိမိရဲ့စိတ်ကလေးကိုပြုစင်အောင်ပြုစင်ကြောင်းဖြစ်တဲ့သမထအလုပ်ဝိပဿနာအလုပ်တွေအားထုတ်တဲ့မြတ်စွာဘုရားကအဲ့ဒီလိုဆုံးမတယ်စိတ်သားတို့စိတ်သမီးတို့မကောင်းတာတွေမလုပ်ကြနဲ့မကောင်းတဲ့သူများအသက်တွေမတတ်ကြနဲ့ဘုရားကအမတန်ကရုဏာကြီးမားစွာမေတ္တာကြီးမားစွာနဲ့သူသား သူ့ရဲ့จิตသားจิตသမီးတွေကိုဆုံးမတယ်ဘယ်လိုဆုံးမတော့ဆိုတော့จิตသားจิตသမီးတို့သူများအသက်မတတ်ကြနဲ့အဲသူတစ်ပါးညှဉ်းပန်းနှိပ်စက်တာတွေမလုပ်ကြနဲ့သူတစ်ပါးဥစ္စာတွေကိုတိတ်တခိုးလည်းမယူကြနဲ့အတိအာရမလည်းမယူကြနဲ့သူတစ်ပါးသာသမီတွေကိုမဖျက်ဆီးကြနဲ့လိန်ညာပြီးတော့မပြောကြနဲ့ဒါတော့ခုနမလုပ်ကောင်းတဲ့ကာယကံမှု၃မျိုးပေါ့လေမပြောကောင်းတဲ့စကား၄မျိုးမြတ်စွာဘုရားကပြောခဲ့သေးတယ်။ဘာတွေလဲဆိုတော့ ပြောခဲ့ပြီးသားပါပဲမလိမ့်နဲ့တဲ့မြတ်စွာဘုရားမလိမ့်နဲ့တဲ့ကြံထမ်းတဲ့စကားတွေမပြောနဲ့တဲ့မဆဲမဆိုးနဲ့တဲ့ရိုင်းဆိုင်တဲ့စကားတွေမပြောနဲ့တွေးခွဲတဲ့စကားတွေမပြောမပြောနဲ့တဲ့ဂုံတိုက်တဲ့စကားတွေမပြောနဲ့တဲ့အကျိုးမရှိတဲ့စကားတွေမပြောနဲ့တဲ့အဲသူဘာပစ္စည်းကိုမတရားအပိုင်သိခြင်းနဲ့စိတ်ဓာတ်တွေမမွေးနဲ့တဲ့သူတော်ဘာဒုက္ခရောက်ပါစေသိကြည်ပြည့်စည်ပါစေဒုက္ခရောက်သွားပါစေလို့ဒီလိုစိတ်ဓာတ်တွေလည်းမမွေးနဲ့တဲ့ အဲမှားတဲ့ယူဝါဒတွေကံကံရဲ့အကျိုးမရှိပါဘူးသိရင်ပြီးတာပဲဒီဘဝပြပြတ်တာပဲဆိုတော့အဲ့လိုယူဆမှားတာတွေလည်းမိမိရဲ့စိတ်ထဲမှာမမွေးမိတဲ့ယူဝါဒဇိုးတွေကိုလက်မခံနဲ့တဲ့အဲ့ဒါမြတ်စွာဘုရားနံပါတ်1အဆုံးမနံပါတ်2အဆုံးမကဒါနလည်းပြုကြပကာသနာဒါနတွေတော့မလုပ်ကြနဲ့တဲ့အကုသိုလ်ထဲမှာဆွမ်းဆန်ထဲမှာကြွချီရောတဲ့ဒါနတွေမလုပ်ကြနဲ့ဆွမ်းဆန်ထဲမှာကြွချီရောလို့ရှိရင်အဲဒီဆွမ်းဆန်မကောင်းတော့ဘူးပေါ့ကုသိုလ်အရေးချုံပြီးတော့အကုသိုလ်တွေ ကုသိုလ်တပည့်မရဲတပိတာဆိုတဲ့အဲ့လိုကုသိုလ်လုပ်ငန်းတွေလည်းမလုပ်ကြနဲ့တဲ့ဒါနကုသိုလ်တော့လုပ်ကြကုသင်းနဲ့ဒါနကုသိုလ်ဖြစ်ပါစေသီလကုသိုလ်လည်းလုပ်ကြဘာဝနာကုသိုလ်လည်းပွားများကြအပ္ပစာယနာကုသိုလ်လည်းလုပ်ကြဝိယဝစ္စကုသိုလ်လည်းလုပ်ကြပဋိဒါနပတ္တနမောဒနာဓမ္မသဝနာဓမ္မဒေသနာဆိုတဲ့ကုသိုလ်တွေလည်းလုပ်ကြကာမကုသိုလ်တွေလည်းလုပ်ကြပါတဲ့ကာမဝဆရာကုသိုလ်တွေလည်းလုပ်ကြရူပဝဆရာကုသိုလ်ခေါ်တဲ့ဇံကုသိုလ်တွေအရူပဝဆရာကုသိုလ်ခေါ်တဲ့ဇံကုသိုလ်တွေလည်းလုပ်ကြနောက်ပြီးတော့မက် သောတာပတ္တိမဲ့တဂရဂါမိမဲ့အနာဂါမိမဲ့အရဟတမဲ့ဆိုတဲ့အဲ့ဒီမဲ့ကုသိုလ်တွေလည်းရအောင်လုပ်ကြဆိုပြီးတော့ဒုတိယအဆုံးအမအနည်းနဲ့မြတ်စွာဘုရားကဆုံးမပါတယ်တတိယအဆုံးအမကတော့မိမိရဲ့စိတ်ကလေးကျူးစင်အောင်လုပ်ကြတဲ့မိမိရဲ့စိတ်ကလေးညစ်ပေမနေစေနဲ့တဲ့စိတ်ကလေးဖြူစင်လာပြီဆိုလို့ရင်ဖြူစင်လာတော့မိမိရဲ့ဘဝချမ်းသာတယ်နဲ့ပြည့်စုံလာတာပဲမိမိရဲ့စိတ်ကလေးဖြူစင်လာရင်ဖြူစင်လာတော့မိမိရဲ့ဘဝဟာလည်းပဲဆင်းတန်းနေညင့်လာတာပဲမိမိရဲ့ဘဝဟာတန်ဖိုးတွေရှိလာတာပဲ အညစ်အကြေးတွေများရင်များသလောက်တန်ဖိုးတွေလျော့တယ်အဲတန်ဖိုးတွေလည်းလျော့တယ်စိတ်ချမ်းသာမှုတွေလည်းနည်းတယ်ညစ်အကြေးတွေများလေစိတ်ဆင်းရဲရလေတော့စိတ်စိတ်ဆင်းရဲမှုတွေနဲ့လုံးချလိုက်ပြီးတော့ဘလို့ကိုရိုက်နေတာပဲအဲ့တော့မိမိရဲ့စိတ်ကလေးဖြူစင်အောင်လုပ်ရမယ်ဖြူစင်အောင်လုပ်မှမိမိရဲ့ဘဝတန်ဖိုးရှိတယ်တဲ့ရုပ်ပွားစင်းပြီးတော့တက်သားနဲ့ ထူထားတဲ့ရုပ်ပွားဆင်းရုတော်ပဲဖြစ်ဖြစ်ကြောင်းနဲ့ထူထားတဲ့ရုပ်ပွားဆင်းရုတော်ပဲဖြစ်ဖြစ်အဲ့ဒီရုပ်ပွားဆင်းရုတော်ဟာသူ့ပကတိတိုင်းထားမယ်ဆိုလို့ရှိရင်တော့ကြီးညိုစရာကိုယ်ွယ်စရာမဖြစ်ဘူးပေါ့အဲ့ဒီခုနကရုပ်တုကြီးအသာဆင်းရုတော်ပဲဖြစ်ဖြစ်အကြောက်ဆင်းရုတော်ပဲဖြစ်ဖြစ်သူကမလွတ်အပ်တဲ့ဟာတွေကိုထွန်းထုတ်ပြရထွန်းထုတ်ပြသွားလို့မြတ်စွာဘုရားရဲ့ပုံတော်ရုပ်ပွားတော်ဖြစ်သွားပြီ အနေထားရောက်သွားပြီဆိုရင်ဟောသူကတန်ဖို့ရှိသွားပြီကြည်ညိုစရာဖြစ်သွားပြီအများရဲ့မြန်လို့ချင်းပူဇော်ခြင်းခံသွားရပြီမကောင်းတဲ့ဟာတွေအပိုးတွေအပိုးတွေဖယ်ထုတ်ပြရတာကိုအဲဒီလိုပဲတဲ့မိမိရဲ့ဘဝမှာမကောင်းတဲ့အညီအကျေးတွေဖယ်ရှားပြမယ်ဆိုရင်မကောင်းတဲ့စိတ်အညီအကျေးတွေမကောင်းတဲ့အပြောဆိုအညီအကျေးတွေမကောင်းတဲ့ကာယကံအညီအကျေးတွေအဲ့ဒီအညီအကျေးတွေကိုအကုန်ဖယ်ထုတ်နိုင်ရင်ဖယ်ထုတ်နိုင်မလို့မိမိရဲ့ဘဝဟာလှပလာတယ်တဲ့ အတရေရှိလာတယ်တဲ့တင့်တယ်လာတယ်တဲ့တန်ဖိုးရှိလာတယ်တဲ့ဆန္ဒလေးနဲ့ပြည့်စုံလာတယ်တဲ့ဒါကြောင့်မိမိရဲ့ဘဝကိုမြတ်စွာဘုရားကအညစ်အကြေးတွေစင်ကြယ်ပါစေတဲ့စင်ကြယ်တဲ့ကာယကံမှုပြုနိုင်ပါစေတဲ့စင်ကြယ်တဲ့နှုတ်အပြောဆိုတွေပြောဆိုနိုင်ပါစေတဲ့စင်ကြယ်တဲ့စိတ်နေစိတ်ထားတွေထားနိုင်ကြပါစေစင်ကြယ်တဲ့စိတ်နေစိတ်ထားတွေထားနိုင်အောင်စင်ကြဲတဲ့နှုတ်အပြောဆိုတွေကိုပြောဆိုနိုင်အောင်စင်ကြဲတဲ့ကာယကံမှုတွေကိုပြုနိုင်အောင်ဆိုပြီးတော့ ဟောဒီယောဂီသူတွေတော်တော်ရှင်နေပေါ်လာသမျှအာယုန်တွေကိုမလွတ်တမ်းမှတ်နေကြတယ်။ဖောင်းနေပိန်နေဗေလန်းနေညာလန်းနေယူသီသီမှားတယ်လိလိစားစားမှားတယ်ယောဂီတို့အမှတ်ဆိုရင်လမ်းဆုံးရင်ရွာရောက်တယ်တဲ့အမှတ်ဆုံးရင်နိဗ္ဗာန်ရောက်တယ်တဲ့မှတ်နေပါဓမ္မဓမ္မပိဓမ္မဓမ္မပိဓမ္မတလန်းပိတလန်းကိုသွားရင်လည်းနေရာကိုသွားနေတဲ့ပုဂ္ဂိုလ်တလန်းချင်းတလန်းလမ်းမှန်တာရှောက်နေပါစေတလန်းချင်းတလန်းခုနကိုသွားရင်လည်းရွာကိုသွားရင်လည်းမြို့ကိုသွားရင်လည်း ခကြီးအဆုံးနဲ့ညီညီနီးနီးလာတာပဲတလန်းချင်းတလန်းချင်းနီးလာပြီနီးလာပြီလှမ်းလေညီးလေလှမ်းလေညီးလေအဲ့ဒီလိုပဲယောဂီကလည်းပုံမှန်သာမှတ်သွားမှတ်သွားခေါင်းနာပေါ်လာမှတ်လိုက်ဒိနာပေါ်လာမှတ်လိုက်ပေါ်လာသမျှအာယုံမှတ်တာမှတ်နေစူးစူးဆိုင်ဆိုင်မှတ်မှာပေါ်လေဝတရားကြီးမမှတ်ချင်းမှတ်ချင်းတော့လည်းမမှတ်နဲ့စူးစူးဆိုင်ဆိုင်တက်တက်ကြွားကြနဲ့မှတ်မှတ်လို့ရှိရင်အဲ့ဒီထဲမှာသိစရာတွေကအများကြီးပဲတပေါင်း တပိန်ထဲမှာလည်းပဲအဲ့ဒီမှာသိကြတယ်အများကြီးယုံနာဆိုတာလည်းအဲ့ဒီကသိတာပဲကြောင်းကျိုးဆိုတာလည်းအဲ့ဒီကသိတာပဲအနိစ္စဆိုတာလည်းအဲ့ဒီမှာသိတာပဲပိန်ပိန်နဲ့ဖောင်းတဲ့ထဲမှာဖောင်းတာပိန်တာထဲမှာမှတ်အနိစ္စဆိုတာလည်းသိမယ်ဒုက္ခဆိုတာလည်းသိမယ်အနတ္တဆိုတာလည်းသိမယ်နောက်ဆုံးနိဗ္ဗာန်ဆိုတာလည်းသိမယ်ဒီဖောင်းတာပိန်တာမှတ်နေဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်မှန်ရင်လည်းအဲ့မှာဉာဏ်နဲ့စဉ်စဉ်စဉ်စဉ်တတိသမารီနဲ့စဉ်စဉ်စဉ်စဉ်တက်သွားလို့ရှိရင်နောက်ဆုံးဟောလမ်းဆုံးတော့ရွာတွေ့တယ်တဲ့အမှတ်ဆုံးတော့နိဗ္ဗာန်တွေ့တယ်တဲ့အဲ့တော့အမှတ်ဆုံးအောင် မိမိရဲ့တမတ်တမတ်တမတ်တမတ်မှန်ရင်မှန်ရင်ဟောတမတ်မှန်လိုက်လို့ရှိရင်တမတ်နိဗ္ဗာန်နဲ့နီးသွားပြီနောက်တမတ်မှန်လိုက်လို့ရှိရင်နောက်တမတ်နိဗ္ဗာန်နဲ့နီးသွားပြီမှတ်လေနီးလေမှတ်လေနီးလေပဲအဲ့တော့အာမလျှော့နဲ့နိဗ္ဗာန်နဲ့ကြားလေကြားလေနီးလာပြီဒါကြောင့်မြတ်စွာဘုရားကအပမရာရတောဘိက္ခုဗမာဒေဝယတတိဝါအပံဘောပရိဟာနာယနိဗ္ဗာနဒေဝတန္တိကေဓမ္မပဒအပမရာဝက်မှာမြတ်စွာဘုရားဟောတော်မူခဲ့ပါတယ် အပမာရရတောဘိက္ခုဘိက္ခုယောဂီပုဂ္ဂိုလ်သည်အပမာရရတော ရှုမှတ်တဲ့မိမိရဲ့သတိလုံကမှမွေလျော်မွေလျော်သည်ဖြစ်၍ပမာဒီအမှတ်လွတ်တဲ့လုံငန်းမှာရှုမှတ်မှုလွတ်တဲ့နေရာမှာဘယဓာတိဝါကြီးကျယ်တဲ့ကြောက်စရာကြီးပဲလို့ရှုမြင်သည်ဖြစ်၍ရှုမြင်နိုင်ပြီဆိုလို့ရှိရင်တဲ့အဘဘောပရိဟာနာယပရိဟာနာယဝိပဿနာဝိပဿနာပညာမှ ဉာဏ်စဉ်ဒီမှာရုပ်လျော့ခြင်းကအဘဘမထိုက်တော့ပါဘူးတဲ့နိဗ္ဗာန်တေဝနိဗ္ဗာန်မြင့်တာလျင်တန်တိကေနီးပါလေတော့ဤတဲ့ဟောနိုင်ရလည်းပြီးပါပြီတဲ့နိဗ္ဗာန်ကလည်းနီးပါပြီတဲ့ကဲပြီးပါပြီနိဗ္ဗာန်ကလည်းနီးပြီအနိုင်ရလည်းပြီးပြီဆိုတော့ကဲပြီးပြီဘာလဲဆိုတော့ညီကုန်းချုပ်တော့မယ်ပြီးပြီဆိုတော့ပြီးတယ်ဗျအကြီးကနော်သဘောကျပြီးပြီဆိုတဲ့အတန်တော့သူတို့ကတော်တော်ကြည်သဘောကျတာပဲနော် ကဲအဲ့ဒီမှာနိဗ္ဗာန်ကြီးခြင်းနဲ့ဉာဏ်စင်နေကြမသွားပဲနဲ့ဉာဏ်စင်နေတစ်ချက်ချက်တက်နေခြင်းလို့ရှိရင်တဲ့ဘာလို့ရမလဲဆိုလို့ရှိရင်ရှုမှတ်မှုမှာပျော်နေပါစေတဲ့အမှတ်လွတ်တာကိုတဲ့ကြီးကျယ်တဲ့အပြည့်ကြီးကိုမြင်နိုင်ပါစေတဲ့အမှတ်မလွတ်ပါစေနဲ့ဒါလေးကတော့အသေးမွားလေးပဲဆိုပြီးတော့လွတ်မသွားသေးနဲ့အသေးမွားလေးလည်းမလွတ်အောင်ကြိုးစားအကြီးစားတွေမှတ်နိုင်လာပြီဘယ်လန်းနဲ့ညာလန်းနဲ့ဖုံးနဲ့ပိန်နဲ့တွေမှတ်နိုင်လာပြီအသေးစား အသေးစားအမူအရာလေးတွေလည်းပဲဒါလေးလည်းမလွတ်အောင်ကြိုးစားပြီးမှတ်နိုင်ရမယ်။အဲဒီဟာလေးကတော့အရေးမကြီးပါဘူး။ဒါလေးကတော့မှတ်လို့လည်းအရေးမကြီးဘူး။ဆရာသမားလည်းမသိဘူး။ယောဂအခြားယောဂီလည်းမသိဘူး။ခြားပုဂ္ဂိုလ်လည်းမသိဘူး။ဒါလေးလွတ်သွားလည်းအရေးမကြီးဘူးဆိုပြီးတော့အဲဒီလိုဟာမျိုးတွေလည်းမလွတ်တင်နဲ့တဲ့။အမှတ်လွတ်တာကိုကြည့်ကြတဲ့အဖြစ်ကြီးလို့မြင်နိုင်ရမယ်။အမှတ်ရှုမှတ်ရတာကိုပြောနေနိုင်ရမယ်တဲ့။အဲဒီလိုဆိုရင်ညာစဉ်တက်သွားမယ်တဲ့။နိဗ္ဗာန်နဲ့နှီးသွားမယ်တဲ့။လမ်းဆုံးတော့ရွာတွေ့သွားမယ်တဲ့။ကဲ ပြီးပြီ၃နာရီပြီးပြီကဲတရားနာမည်ကဘာတဲ့တော့ဟောသင်ဘယ်ဘက်ကလဲတဲ့မြတ်စွာဘုရားကအကုသိုလ်တွေကိုရှောင်ရမလို့ဆိုတယ်တစ်ဖက်သောပုဂ္ဂိုလ်တွေကအကုသိုလ်ရှောင်ကြမလို့ဘူးလို့ဆိုလို့ရှိရင်သင်ဘယ်ဘက်ကလိုက်မလို့တဲ့ဘုရားဘက်ကလိုက်ရမယ်အကုသိုလ်ရှောင်ရမယ်ဆိုတဲ့ဘုရားဘက်ကလိုက်ရမယ်မဟာနံရဲ့ထုံးကုန်နှလုံးမူပြီးတော့မဟာနံဟာဘုရားဘက်ကထာဝရယက်တည်တယ်လို့ပဲငါတို့ဟာဘုရားဟောတဲ့ဘုရားဝါဒဘက်ကအမြဲတမ်းယက်တည်မယ်လို့အဲ့ဒီလို ကိုယ့်ကိုယ်ကိုတန်ဋိဌာန်ချဆုံးဖြတ်ပြီးတော့ဘုရားဝါဒဘက်ကဘုရားဘက်ကလိုက်နိုင်အောင်ကြိုးစားရမယ်တဲ့နံပါတ်1ကအကုသိုလ်ကိုမပြုရဘူးတဲ့ဘုရားရှင်ကအကုသိုလ်မှန်သမျှဆောင်ရမယ်ကုသိုလ်မှန်သမျှပြုလုပ်ရမယ်တဲ့နံပါတ်2ကအဲ့ဒါကိုစန့်ကျင်ဘက်ဝါဒရှိတဲ့ပုဂ္ဂိုလ်တွေကကုသိုလ်တွေလုပ်နေကြမလို့ဘူးတန်တရားရှိတာပဲဘာညာစသဖြင့်ရှောက်ပြီးပြောလို့ရှိရင်အဲ့ဒီဝါဒဘက်လိုက်ရမလားဘုရားဘက်လိုက်ရမလားဘယ်ဘက်လိုက်ဘုရားဘက်လိုက်ရမယ်တဲ့အဲစိတ်စိတ်တိုင်းထားစိတ်ညစ်ကြေးတွေစင်ကြယ်အောင်လုပ်ကြမလို့ဘူးစသဖြင့် ပြောတဲ့ဝါဒတွေရှိတာပေါ့လေအဲ့လိုဝါဒပဲလိုက်ရမလားဘုရားပဲဝါဒပဲလိုက်ရမလားဆိုလို့ရှိရင်ဘုရားကစိတ်ကိုစင်ကြယ်စေရမယ်တဲ့ဘုရားဝါဒပဲလိုက်ရမယ်ဒါကြောင့်သင်ဘယ်ဘက်ကလိုက်မလဲသင်ဘယ်ဘက်ကလိုက်မလဲဆိုတဲ့မိကွန်းရဲ့အမေကိုဖြေလို့ရှိရင်မဟာနံဖြေတဲ့အဖြေကိုဖြေနိုင်အောင်ဘုရားဘက်ကလိုက်နိုင်တဲ့ပုံကိုဖြစ်အောင်အာကုသိုလ်တွေကိုလည်းရှောင်ရှားပါကုသိုလ်တွေကိုလည်းဆောင်ပွားပါမိမိစိတ်ကိုလည်းဖြူအောင်ပြုလုပ်ပါတဲ့ခုနကကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီး သီကုန်းထားတဲ့မြတ်စွာဘုရားရဲ့ခုနမိန့်ကြားထားတဲ့စကားတော်လေးတွေကိုမာသီဆရာတော်ဘုရားကြီးရဲ့လင်္ကာလေးကို၃កောက်ပြုပြီးတော့တရားပွဲအဆုံးသတ်ပါမယ်။ကဲဆုကြည်ပါ။အကုသိုလ်များ ဘူးလို့ဆိုတဲ့ဘုရားဝါဒကတစ်ဖက်အခြားဝါဒကတစ်ဖက်နှစ်ဖက်ရှိနေတဲ့နေရာမှာဘုရားဝါဒပဲလိုက်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေကုသိုလ်မှန်သမျှပြုလုပ်ရမယ်ဆိုတဲ့ဘုရားရဲ့ဝါဒကတစ်ဖက်ဘုရားကတစ်ဖက်အခြားပုဂ္ဂိုလ်တွေကကုသိုလ်မှန်သမျှမပြုလုပ်ရဘူးလို့ပြောတဲ့ပုဂ္ဂိုလ်တွေကတစ်ဖက်အဲဒီလိုနှစ်ဖက်ရှိနေတဲ့နေရာမှာဘုရားဝါဒပဲဘုရားဘက်ကိုလိုက်နိုင်တဲ့ပုဂ္ဂိုလ်တွေဖြစ်နိုင်ကြပါစေမိမိရဲ့စိတ်ကိုဖြူစင်စေရမယ်လို့ဟောတဲ့ဘုရားဘက်ကတစ်ဖက် မိမိစိတ်ကိုပြုစင်စေတရားမလိုဘူးအတိုင်းတိုင်းထားရင်ပြီးတာပဲလို့ပြောတဲ့ဝါရဘက်ကတစ်ဖက်အဲဒီလိုနှစ်ဖက်ရှိတဲ့နေရာမှာဖရာဘက်ကိုလည်းလိုက်နိုင်တဲ့ပုံကိုယ်တွေဖြစ်နိုင်ကြပါစေအဲဒီလိုလိုက်နိုင်ကြခြင်းအပြင်မိမိတို့ရည်မှန်းထားတဲ့မဲ့ညာပုံညာနိဗ္ဗာန်တရားတို့ကိုလွယ်ကူစွာဆက်ရောက်နိုင်ကြပါစေ